ဒီနေ့1334ခုရောလာပြီကျော်ပုံရက်ဒါပြင်ငါကြရင်တော့၄ရက်၄ရက်နေ့နှစ်ပတ်တည်းအတွက်ကျေရုံလာကြတဲ့ဆရာတော်တွေခုနဟောလိုက်တာ90နဲ့ဘယ်လောက်96ပါဟမ် ခွန်စံကဘာဟုတ်မြည်ကြီးနာပါရလားပါပါပါတချို့တချို့ပုဂ္ဂိုလ်တွေမလာနိုင်လေဘူးလို့အောင်းမိတဲ့ပုဂ္ဂိုလ်တွေလည်းလာနိုင်ကြတာဟွန်းမနာဝန္တာစရာပါပဲသူသူစားစားနဲ့လာကြတနည်းတစ်ကြိမ်လို့နှစ်ပတ်ပြီးပူဇော်ဝဲဆိုရင်လည်းလူရင်းကတော့ ပြောကြရှိတယ်ပြောဖို့ညွှန်ကြားကြရှိတယ်ညွှန်ကြားဖို့သူ့ယုံတဲ့ဌာနပွဲပါပဲဗိညာဏတဏိပါဒတဏိပါဒဟုလာအပရိဟာနိယတရားထဲမှာအရေးကြီးတာမြတ်စွာဘုရားဟောတာမကြာခဏပြုရမယ် ဒီဝိညာဉ်များပြရမယ်အနှစ်မှတစ်ချိန်ဆိုတာကတော့အမှန်နဲ့နဲနေတာပဲဒီနေ့တင်တော်မှတစ်ချိန်နဲ့မဟုတ်ဘဲနဲ့နှစ်ချိန်သုံးချိန်ဒီဝိကိုရာဒီမှာသက္ကရာကနေပြီးဖွင့်ပြတာပါဒီဝေတော့ကလူရာလေးတွေလည်းပြည့်စုံပြီးတော့ကြောကြရတယ်ညွှန်ကြားရတယ် ဆွေရွေးနေတာလေးတွေပါလေးရှိလို့ကျင်တယ်ပြုမြင်ရတယ်ဒီဝေးတာကတော့မနာကောင်းပါလေဒီဝေးတဲ့အခါရောက်လာတဲ့ပုဂ္ဂိုလ်တွေကညွှန်ကြားကြပြီးညွှန်ကြားတယ်ဒီပေးကြပြီးရင်ဒီပေးလို့အမှန်တရားကျေးဇူးများပါတယ်မူလတော့ ညာနှစ်ပတ်လည်းအစီဝေသာမြင်ရပါပဲဘာမှမထည့်ပါဘူးဆက်တခုနှစ်နတော်လာကြီးကစပြီးတော့ဒီသာသနာ့ရိပ်သာမှာကမ္မထာတရားဟောပြီးတော့ကမ္မထာဌာနဖွင့်မှာရောက်တာကတော့ဆက်တခုနှစ်သံမုန်းလာကြီးကျော်6ရက်နေမှာရောက်ပါတယ် ညောလိုတာလေးတွေလည်းနေရာထိုင်ရင်းလေးပြုပြင်နေတာလည်းပါလေတော်လိုက်ရင်းနေကြမှာသမထဒါနဖွင့်ပြီးတော့အပြီးမှပြုရအဲဒီတော့ဖွင့်ပြီးတော့ဆယ်နှစ်ခုနေကြတော့နှစ်ပတ်လည်တဲ့အခါနှစ်ပတ်လည်တာနည်းစောစောတဲ့နှစ်ပတ်လည်အစည်းအဝေးတော့လုံးဝမှာပဲလို့ ရစဉ်းစားကြဘာကြောင့်လို့ဆိုရင်ယောဂီအဟောင်းတွေအပြစ်တွေအချင်းချင်းတွေ့ရခြင်းနဲ့ကျိုးများတယ်မိမိတို့တရားထုတ်တဲ့နေရာလေးဒါအကြောင်းကြီးအကြောင်းအကြောင်းအကြောင်းကိစ္စတွေကြောင့်မလာရောက်နိုင်တဲ့ပုဂ္ဂိုလ်တွေဒီနေ့ဒီပြင်ရောက်လို့ရှိရင်လည်းညာပြီးသတိရပြီးတော့ကမ္မထာနေလည်းအသိဖြစ်ပြီးတော့တိုးတက်သွားကြအကြောင်းရှိတယ်လို့ အဲဒီလိုယူဆပြီးအချင်းချင်းမှာပဲဟိုတုန်းကတော့ဘယ်တော့ပဲစဉ်းစားပြီးတော့နေပါလေအစည်းအဝေးလုပ်ဖို့ရဒီဟာစပြီးတော့ပြောပါတယ်ပြောတဲ့အခါကျတော့နောက်ဟိုသာသနာ့ရေးတာတကာကြီးသာဟုကနေပါလေအစည်းအဝေးဆိုတော့ပြီးပြီးတော့ဂုံမမြောက်သေးဘူး

အဲတော့ပူဇော်ဝဲဆိုတဲ့နာမည်ကရှိနေတော့ဒီအထူးလည်းမဖိတ်ပါဘူးသူရာတရားနဲ့သူလာခြင်းတဲ့ပုဂ္ဂိုလ်လားလာခြင်းတဲ့ပုဂ္ဂိုလ်လည်းနေအဲဒီလိုပဲနှလုံးသွင်းထားပါအဲပြိမာနရာပြုနေလို့ရှိရင်ပူဇော်ခံရလို့ဒီမင်္ဂလာခေါ်ယူသလိုဖြစ်နေမလို့အဲဒါကြောင့်မဖိတ်ပါဘူး ဒါပေမဲ့လို့ခုနောက်ထပ်စဉ်းစားကြည့်တာကတော့တစ်နှစ်တစ်ချိန်တော့သူကလာနိုင်တဲ့ပုဂ္ဂိုလ်ကြီးကလာဖို့ရလိုးနေတယ်လို့သူသဘောပေါက်လာဒီနေ့ကဒီမှာနှစ်ပတ်လဲဘုရားသာသနာလောကအဖွဲ့နှစ်ပတ်လဲသင်္လုံးညိုအစည်းအဝေးမှာဒီစကားလည်းပြောမိပါတယ် သင်္လုံးရောဒီဝေဒီနေ့ဒီချိန်ဆိုတော့အသင်းဝင်ဖွဲ့ဝင်ပုဂ္ဂိုလ်တွေကဒါနိုင်တဲ့ပုဂ္ဂိုလ်တွေလာကြသိကောင်းတာပဲလို့အမှန်တော်ဝေးတဲ့ပုဂ္ဂိုလ်တွေတမျိုးတရာရောက်နေရင်တော့မလာနိုင်လို့ထားပါတော့ဒီမျိုးရွာတွေရှိတယ်။တ냐မှာမာလည်းရှိတယ်ဆိုရင်ဒီနေ့တစ်ခေါက်တော့တော့ဒီဝေတက်ပြကောင်းတယ်လို့ဘုန်းကြီးတို့ညာသင်္ဃာတွေဘက်ကလည်းကမ္မထမ်း ဆရာတွေဒီနေ့ဒီချိန်တော့လာကြကောင်းတယ်လို့ဒီနေ့ပြောအောင်မယ်လို့ဘုရားကဘုရားကပြောတာအဲဒါကြောင့်အခုနေ့တော့အဲဒီအားလေးလည်းပဲထည့်ပြီးတော့စဉ်းစားရမယ်နော်နားကြမှာစဉ်းစားရအခုမဖိတ်ခေါ်ပဲနဲ့မတိုက်တွန်းပဲနဲ့90ကျော်တော့ရှင်မြတ်တွေသွားရောက်လာကြတာမနာဝမ်းသာစရာကောင်းပါတယ် ချို့ချို့ပုဂ္ဂိုလ်တွေလည်းမကြီးပါဘူးဒီကြီးနာဆိုရင်အဝေးဆုံးဆိုရမှာတဝဲကလည်းပဲလင်ညာနဲ့လာတော့ဒီတိုင်းသာကုန်းကြောင်းလာလာမယ်ဆိုဝေးပါသူကလည်းလာလာဖို့သိမလွယ်ဘူးဒီမှာဒီထိုင်တိုင်းကလည်းဒီနေ့ဥပ္ပနာဝန်သားရောက်လာသူလည်းပဲယောဂီတော်ဟောင်းပါတယ်သဒ္ဒနာကြီးကဖွင့်လာကြတယ်သူလည်းအားထုတ် ကြီးငယ်ရှင်များသည်သူတို့ကျိုးသာသနာ့ကြီးရဆရာတော်တွေဆိုတာဘုန်းကြီးနဲ့သိမကွာကြပါဘူးอืมဆိုတော့ဇဝါတော့ကွာတယ်ဇဝါတော့ကွာတယ်ဒီလိုပုဂ္ဂိုလ်တွေလည်းပါပါတယ်ဒါတော့အဲဒီတော့อืมညီမာတဲ့ဆရာတော်တွေရောอืมပฏิပတ်လုပ်ငန်းကိုအလေးပြုသောအားဖြင့် ယခုကြွားရောက်ပြီးတော့လာကြတာအဲဒါမဲ့ဝန်သားကြီးကောင်းပါလေကြီးကြီးကြီးလည်းကောင်းပါလေဒီရလည်းပဲအဒီပါကိုလေးကြည့်တဲ့ပုဂ္ဂိုလ်တွေအနေနဲ့ဒီကဲကမှတ်တမ်းတင်ပြီးတော့ထားပါတယ်နောက်သင်္ကေတအဖြစ်နဲ့မှတ်တမ်းတင်ပြီးတော့ထားရတယ်ဒီနေ့ပြောလို့ရဩဝါဒခေါင်းစဉ်ကတော့ဒီကြည့်ရတာနဲ့ဒီမှာခေါင်းစဉ်ရေးထားတယ် စိတ်ကဤကိုလေးစားရင်းနဲ့ပတ်သက်ပြီးတော့ပြောဖို့နှစ်ကတရားကိုလေးစားရင်းနဲ့ပတ်သက်ပြီးတော့ပြောဖို့သုံးကတရားပြရာဟောကြားရတယ်မှာနိဒာကြပြီးတော့အဲဒါနဲ့စပ်ပြီးတော့ပြောဖို့လေးကမိမိတို့ဟောကြားနေကြနေတဲ့ပฏิပတ်လုံငါးကျင်စီတီရစီကိုအဲဒါနဲ့စပ်ပြီးပြောဖို့ငါးကအဲညီညွတ်နဲ့ဆောင်ရွက်ပြီးတော့သွားဖို့ နောက်ကနောက်နေများအတွက်ဒီမှာဘယ်လိုဘယ်လိုစီစဉ်လုပ်မယ်ဘယ်လိုကျင်းပရမယ်ဆိုတဲ့အစီအစဉ်ခေါင်းကတော့ဟောပြောရစတင်နဲ့စပြီးတော့အခုကြောက်လာတဲ့ကြာတော့ကြာမင်းတို့ဒီညာကိုကြည့်တာလည်းဉာဏ်ပေးဖို့ပါပဲအဲဒါ ရလို့ရှိတော့ညာမမောပဲနဲ့လည်းသိနေရမကြောက်သာသနာ့ဓာတ်နှစ်ပတ်လည်းဆိုပြီးတော့ဘာမှတရားလည်းမနာရဘူးသိနေရမကြောက်ဟောတယ်လို့ဆိုနောက်နှစ်ကြတော့ဒါကသိနေတဲ့ဆက်တာအခုမိမိလေးစားရင်းနဲ့ပြင်နာမှာကစပြီးတော့ပြောရမှာပဲ ပါတိမောအကောင်းဒီလာနဲ့ပြည်လုံးဒီရတဲ့ဒီမူပါတိမောတော့ပါတိမောတော့ဆိုတာဘာလို့လဲဒီရဆရာနာရပြောမှလားအဲဒီပါတိမောဒီလာကိုစောင့်ရှောက်လို့ရှိရင်ဒီလာကလည်းပြန်ပြီးတော့စောင့်ရှောက်ပါတယ်ပါတိစောင့်ရှောက်တဲ့ပုဂ္ဂိုလ်မောက္ခလွတ်ဒီလိုတွေပြင်းပြင်းစောင့်ရှောက်တဲ့ပုဂ္ဂိုလ်ကိုအဲဒီဒီလာက လုံးမြောက်ရှိတယ်ဘယ်မှာလုံးမြောက်ရှိတယ်ဘယ်လိုကဘယ်လေးတွေမှာလည်းလုံးမြောက်ရှိတယ်လောကမှာမျိုးမောရှိတဲ့ခန္ဓာကိုအစာကြည့်ကြရတဲ့လုံးမြောက်ရှိတယ်သံဃာတွေကလည်းလုံးမြောက်ရှိတယ်ဘုရားက25ပါးတော့ပြည့်စုံတယ်ဘုံလုံးလုံးမြောက်ရှိနေတာပါတော့ဒီလိုမျိုးများတဲ့ဆင်းရဲမှုများတဲ့မှာလုံးဝရှင်းနိုင်တယ်ဒီက ဘာသာပါဠိနဲ့ပတ်သက်တော့ဒီတော့ဒီလာသာစောင့်ကြောက်တဲ့ဒီလာပါပဲသမ္မာဇီတတ်တဲ့သာဟာယသေသမ္မာဇီတတ်တဲ့အနိခိုင်းအဲ့ဒါကြီးကအဓိမောဇီတတ်လို့ပြောကြတယ်သမ္မာဇီတတ်တဲ့သာဟာယကို နေပြုပြီးတော့သုံးတော်မူဝဲရင်ဓမ္မစရတဲ့သိပြုပြီးတော့နေပြုပြီးသုံးတော်မူဝဲလို့ရှိရင်ဓမ္မစရတဲ့အနေထိုင်ဇာတိဥရုကိုအနေပြုပြီးတော့မူဝဲလို့ရှိရင်အဲဒီသာဟာရသိပြုပြီးအရိယာဘုအနေထိုင်ဇာတိဥရုတွေကဒီပုဂ္ဂိုလ်ကိုကြားမအောင်ဆောင်ရွက်တယ် အဲဒီလိုမဆိုင်ဘူးဘာလို့ဆိုတွေ့ရတွေကိုကိုကြိုက်ရင်စားအတိုင်းချင်းမကြည့်စားအဲနေကျင်တော့နေစားလည်းပဲဆေးလည်းပဲမသုံးတော့မမြူပဲဘူးအဲဒီလိုဆိုလို့ရှိရင်ကျမ်းမာကြတဲ့အစာအရသတိတွေကမစောင့်ကြောက်နိုင်ဘူးမကျမ်းမာဘူးဒီပုဂ္ဂိုလ်ရောဂါဝေဒနာတွေဖြစ်တတ်တယ်ဒီဝိညာဉ်အားဖြင့်ပေါ့အကျိုးအမှန်တရား ကျမ်းမာရင်ကောင်းနေတယ်လို့ပြောတယ်ပဲတော်တော်တက်တက်တော်တော်ရှိရပါတယ်ဒါပေမဲ့ဒီနေ့ကျတော့ရှိရင်အဲ့ဒါကြီးကမကောင်းဆင်းရဲဒုက္ခတွေ့ရတာတွေပဲအဲ့ဒါလိုပဲခုသီလဆိုတာကသူ့ဆောင်ရှောက်ရင်ကိုယ်ပြန်ပြီးဆောင်ရှောက်တတ်တယ်ဘေးမျိုးမျိုးညာမျိုးမျိုးဆင်းရဲမျိုးမျိုးတွေမှာလုံးရအောင်ဆောင်ရှောက်တတ်တယ်အဲဒီပါတိမောသီလပေါ့ပါတိမောသီလဆိုတာ ဒါနဲ့အားချင်းဆိုတော့ကျင်အပိတ်ဆိုတကားပဲမကောင်းမှုအကုသိုလ်တွေမဝင်ရအောင်လို့တရားနဲ့ပြီးတော့ပိတ်ဆိုနေအဲဒိဗ္ဗေနဲ့အားချင်းဆိုတော့တရားနဲ့ပြည့်စုံတာပါပဲအဲဒီတရားနဲ့ပြည့်စုံပြီးတော့နေရဲ့နေတော့ဘယ်လိုနေတော့မနေဘူးနေနည်းအာသရခောသရတံပါတော့အာသာရမင်းလျော်တဲ့အကျင့်ကိုကျင့်နှုတ်ကျင့်

အဲဒီတော့ပြစ်တယ်လဲကြောက်စရာဘေးအနေအချင်းရှင်းမြင်ပြီးတော့နေတယ်ဒါယူကြည့်တာပဲလမ်းတော်တယ်မှာဘာလို့တော့ကြောက်စရာကောင်းလို့ဆိုပြီးအာဘရှိနေရင်အာဘရှိနေတော့ဆဲဆဲအာဘကပြေးပြီမယ်လို့သတိကစိတ်နဲ့ကျူးလွန်နေတဲ့စိတ်နဲ့ကျူးလွန်ထားတဲ့အာဘဆိုရင် ဘာနာတိဝိဇ္ဇာပဲပြီးပြီလားသူကအန္တရာယ်ပြုတတ်တယ်သက်ကံနဲ့မက်ကံနဲ့ပြုတတ်တယ်မယ်လေးပါးလည်းကြာသွားပြီနေရင်အဲ့ဒီတွင်တရားအထုတ်လို့လည်းတရားမလို့တတ်နိုင်ဘူးအားကြောင့်မနာကြောက်ကြကောင်းတဲ့ပြီးပြီပဲမယ်လေးပါးကြာနေတယ်ဆိုတော့တကယ်ကြောက်ကြကောင်းတာမရှိဘူးပေါ့ကြောက်ကြအကောင်းဆုံးပဲ အဲကြောင့်မို့နန္ဒပြကောင်းတဲ့ဗေဒိနေရာကြီးအာဘာတိအသေးလေးကစားပြီးတော့ကြောက်ရွံ့ဘဂဒတာကိုဘေးရသိမြင်ပြီးတော့သင်သုံးတယ်သမာရာသိက္ခတိသိက္ခာပရိသူသိက္ခာပရိသူသိက္ခာဘုဒ္ဓနဲ့သမာရာယအကျဉ်းမဲ့ထောက်တည်၍သိက္ခတိကျင်းကျင်းကျင်းတဲ့သိက္ခာဘုဒ္ဓတွေတော့ ဆိုလေသေးမရှိကျွမ်းမဲ့ဆောက်တည်ပြီးတော့ကျင်းတယ်မြတ်စွာဘုရားလက်ထက်တုန်းကမြတ်စွာဘုရားလက်ရင်းဖြစ်တဲ့တကြီးကြီးတွေအဲဒီတိုင်းမပြီးဆုံးလို့ကျင်းကြပါတယ်အဲဒီကနောက်လည်းပဲအဲဒီဆရာအဲဒီမထေရကြီးများရဲ့တကြီးဆက်ဆက်တွေကျင့်သုံးပြီးတော့လာသေးကြပါတယ်အဲယခုတက်တိုင်းလည်းပဲ သိခါတာမှရှိတဲ့ပုဂ္ဂိုလ်တွေကဒီလိုပဲကျင့်နေကြတာပါပဲအဲဒီတော့ဒီလိုတော့ပฏิပတ်ငယ်ပဲကလည်းအဲ့ဒီတိုင်းကျင့်ဖို့ရလိုပါတယ်ဘုရုံကမထေကြီးတွေတော့อืมလေးမပြုနိုင်တော့မှအတော်တန်တော့အဲဒီမထေကြီးတွေနဲ့သူ့အောင်မို့လေအဲဒီသာသနာဘုံတွေလေးလေးစားစားကျင့်သွားဖို့ရ အရေးကြီးပါတယ်အမိလာသိက္ခာပုဒ်ကိုကြောက်ပြောနေမယ်ဆိုရင်တော့ဒါကြမကုန်နိုင်ဘူးဒါတွေတော့မပြောနိုင်ဘူးချင်းချုပ်ပဲပြောသူဘာတွေကမြင်သွားလို့ရှိရင်ပฏิပတ်တုံကလည်းအာထုံနေသေးရဲ့ဒီနည်းလည်းယူမဆိုင်ဘူးအဲဒီတော့ပြောမခံရအောင်ပေါ့ပြောရတယ်ပြောရတယ်ပြောရတယ်အဲဒီတတိပြုရရည်ကြီးပါတယ် ဒီမှာတော့တတ်နိုင်လည်းမရဒီမှာအထူးစောင့်ရှောက်ပြီးတော့ထားပါဘာသာရိကဘုံနဲ့အထူးပြည့်စုံအောင်လို့လည်းပဲအများစီးနီးစီးကားဥပဒေတွေလည်းပဲချထားပါတယ်။ရသော်ရာဒိဋ္ဌဘုံဒီညထားတာအာရဒနာနာသဂရာယမြည်ရတဲ့ပုဂ္ဂိုလ်တွေတရားတရားဖြစ်ပြီးညှိုးလာအောင်လို့ဒီလိုရည်ရွယ်ချက်လည်းပါပါတယ် အတဏနာပညောဘဝရညူပြီးသားပုဂ္ဂိုလ်တွေလည်းကြကြပြီးတိုးတက်ပြီးတော့သွားအောင်လို့ရည်ရွယ်ချက်ပါပါအဲမျက်မှောက်ဘေးရန်အန္တရာယ်တွေပယ်ရှားဖို့ဒါလည်းပါပါတယ်။နောင်ဖြစ်ပေါ်လာတဲ့သံဗရာယဓမ္မလွန်ဘေးရန်အန္တရာယ်တွေအဲဒါတွေလည်းပဲပယ်ရှားဖို့ဒီလိုရည်ရွယ်ချက်လည်းပါပါတယ် အဲယူကြည့်တာကတော့သရာတရားဖြစ်ဖို့သရာတရားမပြတ်ဖို့ယူကြည့်ပါအဲကြောင့်ကံနိုင်လို့ရှိရင်တော့အဲဒီသရာတရားပြည့်ပြည့်ကြောင်ကျင့်နေသူလားကျင့်နေကျင့်လိုက်တာတွေပါပဲအဲတော့စီကောင်းဝေစီကောင်းဝေသာဝိရိယတွေပဲကရအောင်မင်းတို့ကမကားရအောင်မင်းလည်းဥအောင်သူ အဲဒီပြောင်းရှိဟိုဟိုဒီသင်္ကြန်ဥပဒေစာကလေးဟုတ်လားဒါတွေတော့ဘုံနဲ့တစ်ပါးတစ်ခုကြီးစာကလေးတွေကိုလည်းနေရာတော့ကိုနေရာတော့ဒီလိုမှပြင်မှာနော်အဲဒီထဲမှာပါပါတယ်အဲဒီထဲမှာဒီကမဟာဒီကမ္မဋ္ဌာန်းဌာနနဲ့သက်ဆိုင်တဲ့ပုဂ္ဂိုလ်တွေအကုန်လုံးပေါ့ကမ္မဋ္ဌာန်းဆရာကမဟုတ်ပါဘူးဆရာအထုတ်နေတဲ့ပုဂ္ဂိုလ်တွေရောပါလေအကုန်လုံး အဲဒီတိုင်းလိုက်နာပြီးတော့ကျင့်နေလို့ရှိရင်သိကောင်းပါလေနာကောင်းပါလေဟောဒီသာသနာ့ရိပ်တာအတိအကျဒီလိုလိုက်နာပြီးတော့ကျင့်အဲဒီကနေပြီးတော့မန္တလေးမှာလည်းဥဇာတာသွားနေတော့ဒီတိုင်းပဲအဲဒီတိုင်းပဲစနစ်ချတာမော်မြတ်တိုင်းချတာဒီကနေပြီးသွားတဲ့ကုသန္တရာတော့ဒီလိုတိုင်းဘုံကျော်တို့ဒါတွေလည်းတိုင်းပြင်းဌာနတွေလည်းဒီလိုပဲတော်တော်များပါတယ် အဲ့ဒါဒီတိုင်းပဲပြတ်သွားနိုင်ကြဘူးအယူကြီးပါလားအဝိနည်းကတော့တော့ပါပဲအတူရုပ်ပါဘူးကြီးအကျေပြောနေတော့မသိဘူးနောက်တရားနဲ့စပ်ပြီးတော့လေးစားဖို့ဒုတိယဓမ္မသရုကတရားအလေးပြီးတော့ ။ရာအားထုတ်ရတယ်ဆိုတာအားကိုးရ။ကြာကြတာပဲအားကိုးရရအောင်။နည်းနည်းရွယ်ရွယ်ကအားထုတ်တဲ့ပုဂ္ဂိုလ်တွေအိုမကြီးရင်လာတဲ့အခါအားကိုးရရအောင်။ကျမ်းမာနေစဉ်အားထုတ်တဲ့ပုဂ္ဂိုလ်တွေမကျမ်းမာတဲ့အခါအားကိုးရရအောင်။အင်းကြီးတာနောက်ဆုံးအချိန်ကျတော့ရှင်

တို့ကလည်းကြားရတယ်သူပုဂ္ဂိုလ်ရတယ်တို့ကောင်အာမထုတ်ပဲနဲ့ပြောကြတယ်ကြောက်ပြောကမ္ဘာကြာတွေလည်းမသိပါဘူးစသည်ဖြင့်အဲဒီဒီမှာတော့ကမ္ဘာကြာတွေကအဲမှာသူဘာစိတ်ပြီးတယ်တော့ဝန်ခံရတာမှမဟုတ်ပဲနဲ့အဲမမကံကပြောရင်မမကံကပြောလို့ရှိရင်ဆရာကညွှန်ကြားနိုင်တာပဲလူမမာနဲ့သိစရာတော့ပဲလူမမာယောဂဝေဒနာတွေတိုးတာသုက္ခသိစရာကမသိမလဲမေးကြည့်မေးကြည့်ပြီးတော့အဲဒီမှာ သူမကပြောမှတွေးရင်လည်းတွေးတာဆိုရင်လည်းဆိုတာအချိန်ကြီးကြည့်ပြီးတော့သေးတယ်ပြင်းတယ်လည်းသိလို့ပြရတယ်အဲ့ဒါလိုပါပဲသမထဆရာတွေကလည်းလိုပဲဆောင်ရွက်ဆိုတော့လည်းများသွားခြင်းတော့တရားထုတဲ့ပေါ်လူလူချင်းချင်းနဲ့အဲဒီပရဏိငါ၅ပါးထဲမှာဆောင်းမရမယ်ဆိုတော့ဥစုကဥစုကကုံနဲ့ပြည့်စုံပြီးတော့အာထုကြတာပဲများပါတယ် အဲဒါတော့အဲဒီလိုအထုတ်ပြီးတော့နေတဲ့အခါတော့တရားလေးစားမှုတွေကပြည့်စုံနေတာပါပဲဒါပေမဲ့လို့ဒီကသာသနာ့ရေးတာကနေပြီးထွက်သွားပြီဆိုတဲ့ကျွတ်ကျွတ်ပုဂ္ဂိုလ်တွေကနည်းနည်းပေါ်ရောက်ပြီးတော့နေတယ်ရှိရပါတယ်တရားရောက်တော့တရားပုဂ္ဂိုလ်တွေလိုပဲဟိုရောက်တော့ဟိုလိုနေဒီရောက်တော့ဒီလိုနေအဲဒီလိုရှိရပါတယ်တရားအာမထုတ်ပဲနဲ့တရားလည်းဒီမှုဆိုင်ပဲနဲ့ပေါ်ဝါစားတော့အဲဒီလိုဖြစ်တဲ့အဲဒီလိုလည်းမဖြစ်ဘူးအရေးကြီးပါတယ်တရားဟာဒီမှာအာထုတ်ရှင်ကာလကလိုပဲ ဘယ်ရောက်နေနေဒီတရားကိုအလေးပြုပြီးကြတာနှလုံးသွင်းအားထုတ်သွားဖို့အဲဒီတော့ယူကြည့်ပါလေသမထဆရာတွေကတော့ကိုယ်ကဆရာလုံးနေရတော့ဌာနနဲ့ဌာနတိုင်းမှာတရားလေးစားဖို့ရဟောပြောနေရတာပဲသူများဟောရတယ်တော့ကိုယ်လည်းပဲသူစိုက်နေရတာမျိုးစိုက်တော့မပြုဘူးဟွန်းဟောသူမျိုးစိုက်ပဲနဲ့သူများကြီးလည်းဟောနေတော့သူသူများဟောတယ်လို့ကိုယ်လည်းပဲသူစိုက်ပြီးတော့နေရအဲဒီတော့သမထဆရာတွေကတော့ တရားလေးစားမှုရှိနေရဆိုတာကပြည့်စုံပါတယ်ဒါကတော့ပြည့်စုံတတ်ပါတယ်ပြည့်စုံအောင်လည်းအထုပ်သွားကြဖို့ပေါ်နေတာတရားလေးစားမှုကဓမ္မဂရုကသိရဥစဉ်မှာသာသနာ့ရေးဓမ္မလည်းယောဂီဟောင်းနေတယ်ခဏခဏဒီလိုပဲပြောရတယ်ယောဂီဟောင်းဆိုတော့နည်းနည်းပေါ့ပြီးတော့နေတတ်နည်းနည်းမပေါ့ရအောင်ယောဂီဟောင်းကယောဂီအသေးတွေပေါ့ နီးယူလို့ရအခြေအနေကြည့်ပြီးတော့တူးလိုက်ပြီးတော့ကျင့်မှုရအဲဒီတော့ဒီဘုထိုင်မှုရတယ်လည်းမခဏခဏပြောရပါအဲတော့လူကြွယ်လာတဲ့အရှင်ပြားကြီးမိတို့အထုထားတဲ့တရားကိုသူတော်ဘာလည်းတတ်နေကြဟောပြောမိမိကိုယ်တိုင်လည်းဒီတရားကိုလွတ်မထားဘဲနဲ့ဒီဥစ္စာပြီးတော့ဒီလေးစားစား အဲအထုမြေအထုပြီးတော့သွားကြဖို့ရတာလည်းဒီလိုကတတိပေးပါလေထားမှပြီးတော့တတိပေးပါပြီးတော့နောက်သုံးနံပါတ်သွားရမယ်နီလန်းကြဖို့အဲဒါရည်ကြည့်တာဒီကအာထုတ်သွားတဲ့ပုဂ္ဂိုလ်တွေအခြားကြတော့သမဏေဆရာတွေလောက်ပြီးတော့သမထပြရတယ်တချို့ ဟိုတဲ့ဒီချင်းမပြည့်စုံမဲ့တဲ့ပြနေတဲ့ပုံစံတွေသူရှိတတ်ကြတယ်အဲဒါကြီးကဒီကနီးတော့ဒီကနီးပဲသူကဒီကနီးဆိုပြီးတော့ဒီကနဲ့မဟုတ်ဘူးအထူးအားဖြင့်ဟုတ်မထုတ်ပေါ်ပြီးတော့ပြောကြရတယ်ပြပါတယ်စိတ်ပေါ်မှာတော့ကဒီဦးကမုတ်သောဆရာတော်ကြီးဆိုတာလားအထုပ်ပါတယ် သက်ပိုင်ဥပဒေကသူ့ဆရာသူ့ကိုဒေဇီချင်းညိုသင်ပေးဘူးသူ့ဆရာပြလို့သူကတရားထုတ်ပြီးတော့တရားသဘောကျတာနဲ့အဲ့ဒီဆရာတော်ကြီးပြင်လာပြီးဆရာတော်ကြီးကပြီးပါတယ်ရတဲ့ငါးပါးတော့ပြီးနေမယ်လို့ထင်တယ်ပြီးပါတယ်သူကဟိုမှာလာပြီးတော့နေပါတယ်အာထုတ်တယ်လို့တော့ပြောလို့စိတ်မဖြစ်ဘူးသူစိတ်လည်းအာထုတ်ပုံမရဘူးစကားတွေပြောနေတာသူက စာပေပြီးတော့ပါဠိထက္ကရာတရားတွေကတော့ဒီလောက်ကိုမလေ့လာဘူးပါဘူးသူသေဒီညုံမှာသူကရှင်းတယ်ရှင်းရုံကျိုးတော့သိကျိုးသူကအဲဒီသူသေဒီညုံဤတောင်ကရက်တင်ပေးဖို့ကအင်ကြားသေးတာတတိတော့မဖြစ်ပါဘူးတတိတော့ကမ္မထပြတယ်ဒီညုံကြီးပြလို့မဖြစ်ဘူးလို့ပြောတယ်အဲဒီဆရာတော်ကြီးက15ရက်လောက်နေသွားတယ်15ရက်လောက်ကနေသွားဟိုလေဗရာမှာလည်းနေဘူးလို့လေဗရာသတ္တမပါလာအဲဒီအကြောင်းအရာတွေလည်းသူတော်တော်သိပါတယ် အဲကြတော့ကသူပြန်သွားတဲ့အခါကျတော့ညတွေးယူရတာပေါ့လေသူဖြစ်တဲ့စဉ်တော့ဘယ်လိုဖြစ်တယ်မသိဘူးနောက်တော်တော်လေးတော်လေးဝင်နေသူသင်ကြားလာမှတရားပြီးပါတယ်အဲသူကမ္မထာကြီးကမထာကြတဲ့တရားကောင်းတယ်ကောင်းတယ်နဲ့အမှန်စိတ်ပြီးတော့အမှတ်တော့အမှန်စိတ်တယ်လို့ပြောပါတယ်အဲဒါနဲ့ကလေးတွေတို့သူတကမတွေတို့ အဲလိုမှန်ရင်မှန်ရင်လည်းမရီမွေ့ပြီးတော့နေအဲမိတ်နေလို့ရှိရင်ပြင်ဥစ္စာလာသမဘာရောက်နေတာပဲဆိုပြီးတော့တရားရည်ရလာသမဘာရောက်နေတယ်ဆိုပြီးသူကအဆုံးချက်ဆုံးချက်ဝင်မကောက်စောက်ကြည့်ကြည့်အဲဒီပုံစံကြီးတွေကိုပါသေးတယ်သူလည်းသူသူဘောင်းသူဘောင်းတယ်ဒီသာဟုတ်တယ်ဒီမှာလည်းသာဟုတ်တော့သူဘူးရတယ်အဲ့ဒါ ငါစီဆရာတော်ကြီးဆိုပြီးတော့သူကဒီလိုတော့ပြောတာဒီကဒီကကြီးဟုတ်တယ်တော့တော့လည်းဟုတ်တယ်အကုန်လုံးလည်းမဟုတ်ဘူးသူကဒီကတော့သိကြညာစင်းတွေပါတယ်နဲ့သိကြကြာကြနာညာစင်းနဲ့စစ်သေးပြီးတော့ညာစင်းပြည့်စုံတော့မှอืมဆရာဆင်ပြည့်စုံတော့ပြီးတော့ယူဆပါသူကညာစင်းမဟုတ်ဘူးမေ့တာလိုရင်းဖြစ်နေတာဟောလို့လားအဲဒါပြည့်နေ ဒီနေ့ကလည်းဒီကယောဂီယောဂီမာတွေကဒီမှာတရားထုတ်ယောဂီမာတွေကဓမ္မတရားပြောသူသူရတာတဏှာဆိုအဲဒီကပြန်လာတယ်အဲဒီလိုအတိမိတ်ဆွေတွေနဲ့စမိတော့မဟာဇီကြီးဆိုပြီးအထုလာတယ်အဲဒီသုံးမိကြတာတွေပါကြောင်းပြောတယ်အဲဒီကတော့ဆိုရင်မုံသောကနေအဲမုံသောကတော့မဟာဇီဌာနမှာလာအထုဘူးတာတော့ဟုတ်တယ်ဒါပေမဲ့သူပြတဲ့ အကြည့်စဉ်ကတော့ဒီကတည်းကမဟုတ်ဘူးလို့သူကသူကညာစဉ်လည်းမပါဘူးလို့သူကအဲဒီသတိမေ့နေတာတခုကိုသူကတရားလူဆိုပြီးတော့ဆုံးဖြတ်နေတာလို့ဒီလိုမဟုတ်ဘူးအဲကြောင့်မို့သူတတိယကလေးတွေတရားလူရပြီဆိုပြီးသလသမဘဝင်စားတယ်ဆိုပြီးတော့သူကဆုံးဖြတ်တယ်တော့ကြဒီကလေးတွေကအကျဉ်းစာရိတာက ကြည့်ကြတာမဟုတ်တော့မတော်တဲ့အလုပ်တွေလည်းချက်လုပ်ပေါ်တယ်အကောင်လေးပါအကောင်လောင်လေးတွေလိုက်ပြီးတော့စပါလို့သူ့မှုတွေတော့ပေါ်ပါတယ်သူကအဲဒီတော့လည်းရှိပါအဲဒီပြင်လည်းပဲအဲဒီအဲဒီဆရာတော်ကျတော့အခုမရှိဘူးသူထုတ်ပေါ်ပြီးပြောပါတယ်အခုရှိနေတဲ့ပုံကိုယ်ထဲမှာလည်းဒီအခုဒီမှာလည်းမပါပါဘူးဒီကသမထဆရာဖြစ်နေတယ်ဒီကပြီးမှပြုထားပါဘူးတော့လည်းရှိပါသေးတယ်ဒီလိုပဲဒီလိုပဲ အဲဒီကသူ့သွေးပြည့်လို့ဒီရောက်လာရောက်လာတော့သူကပြောတယ်မာဇီဆရာတော်ကြီးပါပဲတဲ့ဒီလိုပြောတာဒီမှာဒီတော့ပြတာဘယ်ကမှကြီးမပါဘူးတဲ့ဒီကြီးပဲအထုတ်ကူတာဒီကြီးပဲပြတာဟုတ်မယ်လို့ပြတာကတော့ဟုတ်တာပေါ့လို့အောင်းလာပင်လာမှသာတော့ဟုတ်တယ်လို့ဒါပေမဲ့လို့ဒီကဝိပဿနာဉာဏ်နဲ့အစဉ်တိုင်းသိရသေးတယ်လို့ဒုနာကွယ်ပြီးသလားအပြည့်အပြည့်ကိုသိသလား နိစ္စဒုက္ခအနတ္တတွေသိသလားဥပဒနာဉာဏ်နဲ့သင်တိုင်းတက်သလားမတက်သလားဒါတွေစစ်ဆေးရသေးတယ်ဒါတွေမစစ်ဆေးဘဲနဲ့ဒီတိုင်းသတိမေ့နေတာတခုတည်းတရားသူလုပ်ပြီးတော့ယူလို့ရှိရင်ဘယ်နေရာကြမလဲလို့ဒါမဟုတ်ဘူးလို့ဆိုတော့သူကလည်းဉာဏ်ရှင်နဲ့မသိဘူးလားဉာဏ်ရှင်မသိလို့ရှိရင်ကမ္မထမ်းဆရာမလုံးနဲ့လို့အဲဒီလိုပဲပြောလိုက်ရတယ်ကွာဒါပေမဲ့လို့သူလည်းပြနေတာပဲဒါပေမဲ့သူလည်းပြတော့သူသူကြီးကကလေးတွေပါတွေကနည်းနည်းဖြစ်လွယ်တော့ လူတွေကတော့ကြိုက်တော့များဝင်တယ်သူကများတာကိုများတာမကြောက်ဘူးသူကတရားတွေရတာမကြောက်အဲဒီတော့ဖြစ်နေတယ်အဲဒီတော့တရားပြရမှာဒီကညွှန်ကြားတဲ့အတိုင်းအဲဒီဝိသုဒ္ဓိခုနှစ်ပါးတော့ဉာဏ်ရှင်တွေတော့အဲဒါအချိုးကြကြပြအောင်လို့မေးစေပြီးတော့ပြည့်စုံအောင်လို့ညွှန်ကြားကြဖို့ဒါလည်းဒီတိုင်းတည်းပြီးတော့ပြည့်ပြီးပါဘာလို့လဲဆိုတော့ မပြည့်စုံပါသေးပဲနဲ့ပြည့်စုံတယ်လို့ဒီကအဆုံးပြအဆုံးပြပေးတဲ့အနေရောက်သွားလို့ရှိရင်အဲဒီပုဂ္ဂိုလ်ကတရားပြည့်စုံပြီဆိုရင်တော့အာမထုတ်ဘူးဝိသိဉ္ဌာနာတွေမှာရှိတယ်မဆေသက္ခဏုဘာလို့ညာလို့ဆိုတာရှိတယ်အဲဒီသက္ခဏုဘာလို့အထုတ်ပြီးတဲ့ပုဂ္ဂိုလ်ဆယ်လောက်အထုတ်ပြီးရင်သူကတရားပြည့်စုံပြီလို့သူကယူဆရတာဟောသူတို့ဆရာတွေကတော့ပြောမယ်မဟုတ်ပါဘူးသူတို့ဆရာတွေကတော့ပြည့်စုံတယ်ပြောမယ်မဟုတ်ဘူးဒါပေမဲ့သူတို့ဆယ်လောက်အထုတ်ပြီးတော့အထုတ်ပြီးပါပြီတရားထုတ်ပြီးပါပြီမလိုတော့ပါဘူးဆိုတဲ့အနေနဲ့သူတို့ အဲဒီလိုနေနေကြတယ်အဲဒီလိုနေတဲ့ပုဂ္ဂိုလ်ကြီးပြည့်မဲ့တဲ့အောင်အဲဒီလိုတော့သူတို့ရောက်ကြနေရလဲသူတို့ပြည့်မတဲ့တော့အဲဒီတော့ဖြစ်တဲ့လည်းညာညာခြင်းတွေပြည့်ပြည့်စုံစုံဖြစ်အောင်နိလန်ကြအောင်ကမ္မထာပြဝရလိုပါတယ်အဲအဲ့ဒါပါပဲဒါကတော့လည်းဒီလောက်ပဲတော်လောက်ပါနေတူပါတယ်ဒီမှာကမ္မထာပြနေတာမှာတော့ ဒီကရောယခုရောပါပဲခွန်ရဲ့အတွင်းလောက်နဲ့တရားပြည့်စုံတယ်ဆိုတဲ့ပုဂ္ဂိုလ်ကမကြည့်တော့ပဲရှားပါတယ်။ရုပ်တည်းတော့ရှိတာပါ။နှံရှားပါတယ်။အဲဒီလိုပြောနေရတယ်မှာဒီလိုခွန်ရဲ့အတွင်းလောက်နဲ့တရားတွေရသွားတယ်လို့ဒီလိုသုံးဖြတ်ပေးနေတဲ့နေရာတွေရှိအဲဒါတွေကဒီက ခုနှစ်ရက်ကျွန်းလောက်တုံးတလေတော့ဟုတ်ချင်းဟုတ်မှာပဲလို့အများကြီးဆိုရင်တော့ဒါဟုတ်မယ်မဟုတ်ဘူးလို့ဒီဥမာနေတော့ကပဲသံဒီဌာနကပေါ့လေဒါကြရောသူကအာထုတ်လာတာလေဒီကဆက်ပြတော့မဟုတ်ပါဘူးအဲဒါမဲ့လို့သတိပဋ္ဌာန်ကြီးတော့ဟုတ်ပါတယ်လို့သတိပဋ္ဌာန်ကြီးဆရာတော်မြတ်ဆရာကြီးမြတ်ကျော်ရဲ့တတိအဆက်ထဲကပါအဲဒီကပြတဲ့ဌာနက အဲဒီကကြီးကပြောတယ်သူတို့ဌာနမှာတဲ့ပြရပြတဲ့ပုဂ္ဂိုလ်ကလည်းပဲအပြကောင်းလို့တရားထုတဲ့ပုဂ္ဂိုလ်ကလည်းပဲပါရမီထူးလို့တရားထုရရသွားကြတာခုနှစ်အတွင်းကြီးတယ်ပဲခုနှစ်ကျော်အားထုတ်ရတဲ့ပုဂ္ဂိုလ်ကတယောက်လားနှစ်ယောက်လားမသိပါဘူးရှိတယ်လို့ဆိုတယ်อืมဒီကကြားတော့ဒါတွေကဟုတ်မှမဟုတ်ပါဘူးလို့ကျွန်တော်ဘာမှတော့ပြောပါဘူးဒီလိုပဲသာလိထသုခနာရဲ့တရားအဲဒီထဲမှာ သူနဲ့စတဲ့ဟိုတော့အရေးပိုင်းတော်ပေါ့လေအရေးပိုင်းတော်ဓမ္မကြီးတယောက်သူကတရားထုတ်ကိုလာပို့တယ်သူလည်းပဲသတိထားပြီးတော့မှတ်တယ်နီးအဲသူသဘောကျတော့ဒါကြောင့်လည်းသူမိတ်ဆွေဓမ္မကြီးတယ်ဒီမှာလာပို့တယ်အဲလာပို့တယ်ဆိုတော့ဒီမှာတော့ပထမနည်းတော့တွေ့ရပြီးသွားတယ်ဘယ်နဲ့တော့ သူကဟောမှာအားထုတ်တဲ့ပုဂ္ဂိုလ်တွေအလုံး9ရက်ကြီးတယ်တရားရတယ်ဆိုတော့ဒီက9ရက်နဲ့တရားရအောင်လည်းပြနိုင်မှာမဟုတ်ဘူး။ဒါတော့ကြာလို့ရှိရင်9ရက်နဲ့တရားမရလို့ရှိရင်ပြတဲ့ပုဂ္ဂိုလ်ကညံ့လို့လူလို့ဘာလို့လို့ဖြစ်နေဦးမယ်။ဆိုရင်ဖြစ်နေသူစား။နောက်နောက်တော့တော်တော်တော်အဲ့ဒီလိုပါကြီး။အဲ့ဒီလိုပါကြီးတော်တယ်သူစား။တညလောက်အားထုတ်ရအောင်မယ်။နာယုတ်ဒီပါညကိုယ်ပြောရတယ်သူ။အားလုံးလည်းသူ ဗုဒ္ဓဘာသာစာပေပါလေဘာမှလေ့လာဘူးလားမဟုတ်ဘူးသူကဒီဘာကိုဖြစ်ပညာသားဆိုတော့အင်္ဂလိပ်စာတွေကြီးအင်္ဂလိပ်စာအုပ်တွေကြီးပြီးတော့ဗမာစာအုပ်တွေမကြည့်ဘူးတဲ့သူပြောတယ်တရားလည်းမနာဘူးဘာမှတော့ဘုရားမရှိဘူးဒါပေမဲ့ကြားထုတ်တဲ့ခါကလာမှသူကသင်ပြီးသူ့အချင်းနဲ့မေးကြည့်တော့ဘယ်နဲ့ပြောတော့ဆိုတော့သူကမထမ်းကြောင်းရောက်ကြတယ်ကသူအိမ်ကြံသွားတဲ့စိတ်မရှိဘူးအိမ်မှာပါလိမ့်ကြရဲ့သူရင်ကြပါကြည့်ရဲ့အစကြီး အဲဒီလိုပြန်သက်တာမရှိဘူးလေစိတ်ရတခါလဲမှတ်တဲ့စိတ်ကြီးတွေသွားနေတာလေသူကထူးတော့ထူးတဲ့ပုံပေါ်ပဲအဲဒါကြောင့်6ရက်9ရက်9ရက်တောင်မကြာသေးပါဘူး6ရက်လောက်ဆိုတော့သူကဉာဏ်ရှင်တွေတော်တော်ဆုံးဆုံးဆင်းနေသူပြောတာဒါပေမဲ့ဉာဏ်ရှင်တော့မဟောရပါဘူးသူကိစ္စလည်းပေါ်လာတာနဲ့တော့အားလုံးကထွက်ပြီးတော့သွားတော်ရင်းနေတယ်လည်းမှာအဲဒီတော့အဲဒီလိုဌာနတွေရှိပါတယ်ဒီကဒီကဌာနတွေလည်းတော့ဒီလိုပါလေ မကြည့်တာမအောင်ဒါပဲမဲ့လို့အခုခွင့်ရောက်တဲ့အခါကာလမှာလည်းဒီပေးပါလေအဲဒီကိုနေရတွင်းလောက်ဆိုတာကလည်းတူတူလေးဟုတ်ရှင်လည်းဟုတ်မယ်အဲဒီတွင်းမှာဆိုရင်ဒီကြသိသေးဖို့လိုပါတယ်အဲကိုနေရ15ရက်အတွင်းတောင်မှအကြကြပါပဲရက်20လောက်တွင်းနေပဲသိမရှိပါဘူးနဲပါတလားတော့ အဲဒါလောက်ကြီးကြမှာတလားကျွန်းလောက်ကြီးဆိုလို့ရှိရင်လည်းနည်းနည်းပါးပါးရှိပါတယ်ဒါတော့မသိမများသေးဘူးသလားကျော်ကျော်လောက်ကြီးမှပို့ပြီးတော့များရပါတယ်အဲဒါတော့ရနည်းနဲ့များနဲ့ညာရှင်တွေဒီကျင်းနေနေလည်းမသိရသေးတဲ့နဲ့ဆိုလို့ရှိရင်အဲဒါလောက်နဲ့အားရပြီးတော့ညာရှင်တွေမဟောမိကြဘူးအဲဒါအဲ့ဒါသူတတိပြကြဖို့ပါပဲတော်နာဆရာတွေအတွက် သုံးနာမှာပြီးပါတယ်တော့ဆိုလို့ရှိရင်လေးနာမှာကအစီတီတန်းရေအဲ့ဒါရေးကြည့်တယ်ကမ္မထန်ဌာနာဆိုပြီးတော့ဤထားပြီးတော့ကြတော့ကမ္မဋ္ဌာန်းနာပြည့်ပြည့်သွားတယ်ပထမကမ္မဋ္ဌာန်းဆရာဉာဏ်မူသွားလို့ရှိရင်နောက်ဆက်ပြီးတော့ကမ္မဋ္ဌာန်းကမ္မဋ္ဌာန်းဌာနာပြည့်အောင်အမွေခံပြီးတော့ ပြနိုင်တဲ့တည်းအရေးကြီးပါတယ်ပထမကမ္မထာဌာနရဲ့လို့ပြပြီးပြီးတော့နေရင်းနဲ့ဒီနေ့ကျတော့ဒီကမ္မထာဆရာကြီးကလည်းရည်တီးနေမှာမဟုတ်ဘူးအဲခွေလွန်သွားတဲ့အခါကျတော့မူသွားတဲ့အခါဆိုလို့ရှိရင်ဆက်လက်ပြီးတော့စောင့်ရှောက်သွားနိုင်မှာအရေးကြီး အဲရေးကြည့်တော့မိမိတို့နဲ့ရင်းတဲ့ပုံကိုယ်တွေကစောင့်ကြောက်နိုင်တော့တဲ့တတိကောင်းမွေးတာဝယ်လိုပါတဲ့တကယ်၍တတိကောင်းလုံလုံလောက်လောက်မရှိရင်လည်းကိုယ်ဌာနရောက်လာတဲ့ပုံကိုယ်တွေကိုအဲပရိပါတိကလေးလေးဆက်စားရှိအောင်ညွန်ကြတာကိုရအရေးကြီးပါတယ်ညွန်ကြတာကို တရားအာမထုတ်ပဲနဲ့ကမ္မထာဒါနရောက်တရားအာမထုတ်ပဲနဲ့အဲ့ဒီပုဂ္ဂိုလ်ကတော်တော်ကြာတော့อืมဆရာသမားမရှိတဲ့အခါကျတော့ကမ္မထာကိုဒီစားခြင်းမရှိပဲနဲ့သူထင်သလိုနေသူထင်သလိုလုပ်လို့ရှိရင်ကမ္မထာဒါနပြည့်သွားတယ်အဲဒါကြောင့်ဘုကမ္မထာဆရာတွေမနာဆရာတွေလည်းကိုသိနေကြတာမဟုတ်ဘူး တော်ကြီးကြီးလာတော့ကအမွေသက်ခံနိုင်မှုဒီကောင်းရှိနေမှုလိုပါတယ်ဒီကောင်းရှိနေတော့အဲဉာဏ်ကြီးစောင့်ကြောက်နိုင်တော့တဲ့ပုဂ္ဂိုလ်များကိုကြာကြာနာနာသင်ပြညွန်ပြထားဖို့အရေးကြီးပါတယ်ဒါရမင်းတို့ထာမမပြနိုင်လို့ရှင်ရံကုန်သာသနာ့ဤတာကိုပို့ထားပါဟာအမွေသက်ခံတဲ့ပုဂ္ဂိုလ်ကြာကြာနာနာ ဒီလိုဒီလိုရင်းနဲ့ပဲဖြစ်အောင်လုံးပါပြင်ပါအဲသုံးမဟုတ်ပဲနဲ့သမဏဒါနမှာလည်းလာနေသေးတယ်တရားလည်းအားထုတ်ခြင်းမရှိဘူးပြင်းပြမောအားမထုတ်ဘူးဆိုတဲ့ပုဂ္ဂိုလ်တွေရှိနေရဲ့ဒီချိန်ကျတော့အဲဒီသမဏဆရာမရှိဘူးဆိုတဲ့အခါကျအဲဒီပုဂ္ဂိုလ်တွေကမူခံပြီးတော့သမဏဒါနပြည့်စည်တတ်တယ်တဲ့ဒါတွေတွေ့ကြုံတာတော်တော်များပြီအဲဒါကြောင့်အကြည့်တရားရေးဆိုတာဒါပါပဲ အဲဒါရေးကြည့်ပါတယ်ဥစ္စာရေးကြည့်တယ်အခုလောလောဆယ်ကြည့်နေတဲ့ကမ္မဋ္ဌာန်းနာတွေကပြုတ္တနာတွေကအဲဒီဆရာတော်မရှိတဲ့နောက်ဆိုလို့ရှိရင်อืมရက်ခုရအကြောင်းကြီးစားနေတာတွေပြန်မြင်နေတာရှိတယ်ထုတ်ပေါ်ပြောလို့တော့သိမကောင်းအဲဒီတော့အဒီဒီရအောင်လို့ကိုယ်တည်းတည်းကသိချရတဲ့ပုဂ္ဂိုလ်ကို ဆရာနာနာဆရာအထုတ်ခိုင်းဆရာနာနာပြည်စုံအောင်လုပ်တယ်ဘုရားနာခိုင်းလို့နေရာမပြဘူးဆိုရင်ဟောဉာဏ်သာသနာ့ဤတာကိုပို့ပြီးပြင်ပါလေဆရာနာနာအထုတ်ခိုင်းမှုကအရေးကြီးပါတယ်အဲ့ဒါပါပဲဒီဒီတာကြီးရဲ့အရေးစားပဲနောက်တစ်ခုကနံပါတ်5ညီညွတ်စွာဆောင်ရွက်ရတဲ့ညီညွတ်စွာဆောင်ရွက်ဖို့ညီညွတ်ဆောင်ရွက်ဖို့ဆိုတာကတော့ ဆရာနဲ့တကာညီညွတ်ညွတ်ဆောင်ရွက်ဖို့အရေးကြီးပါတယ်ဆရာနဲ့တကာညီညွတ်ညွတ်သမထဆရာကသူတို့သမထဒါနာထောက်ပံ့တောင်းကြောက်ပြီးတော့နေတဲ့တရားဓမ္မတွေအဲဒါတွေနဲ့ညီညွတ်ဖြစ်ပြီးတော့ဆောင်ရွက်တာကိုယူကြည့်ပါတယ်အာငါဆရာပဲဆိုပြီးတော့ သူတို့လိုတွေမလိုက်နိုင်ဘူးဆိုပြီးအဲဒီလိုလည်းပဲတစ်သက်သက်လုံးလုံးမရှိဘူးအဲတရားတွေရဲ့အလိုလည်းကြည့်တင်ပါတယ်တရားတွေလည်းပဲစေတနာထက်တဲ့တမန်နဲ့ဆောင်ရွက်နေတဲ့ပုဂ္ဂိုလ်တွေဆိုရင်ဘလူးညွန်ကြတာတွေလည်းကောင်းနေတယ်ကောင်းနေတာပါတယ်အဲဒါကြောင့်ဒီဟာနဲ့တရားညီညီဆောင်ရွက်ဖို့ဒါကပထမဆုံးအဆင့်အရေးကြီးပါတယ်သက်ဆိုင်ရေးကြီးကြီးထုတ်ပေါ်ပြောလို့မကောင်းတဲ့သူတွေသက်ဆိုင်ညံ့နေတာတွေရှိတယ်အဲဒါကြပြည့်စည်ခြင်းကြောင်းနေ လောလောပိုင်းကတော့ဆရာနဲ့တကလည်းအမှန်ငင်းနေနေဖြစ်နေတာပဲဓမ္မတာကိုအာပြုနေတဲ့ဓမ္မကြီးနောက်တနေ့ကျတော့ဆရာကဉာဏ်ပြပြီဆိုတော့အာမျိုးသမီးတွေဖြစ်တာတွေတွေ့ရတယ်တော်တော်ဉာဏ်ပြဘူးအဲ့ဒါကြီးကြီးကြီးပါတယ်အဲ့တော့ဆရာနဲ့တကနဲ့အသင်ကြည့်အောင်သက်သာရေးဒီပြည့်ပြည့်ရှိအောင်ဆောင်ရွက်သွားဖို့အရေးကြီးပါတယ် နောက်ပြီးတော့အဲဒီကိုဋ္ဌာနာတွေမဟုတ်ဘူးဒီမဟာစီပฏิပဌာနာတစ်ခုလုံးနဲ့လည်းပဲပတ်သက်ပြီးညှို့ဖို့ရည်ကြည်တယ်ကြားလဲညှို့ဖို့ရည်ကြည်တယ်တချို့ကဒီကသမထတရားချင်းတူညီပေမဲ့လို့သူကတခြားကလည်းလို့ဒစိမ့်လို့လို့ဘာလို့လို့အဲဒီလိုအနေမျိုးတွေသက်သံတာတွေနဲ့ဘာဘာတွေ့ရတယ် နှစ်ကဥညီဘူးစေရနာတရားတရားလျောက်နယ်လက်ပြီးတရားဟောဖို့ဆိုပြီးတော့အစီအစဉ်လုပ်ကြနယ်လက်ပြီးတော့တရားဟောကြတရားဟောကြတော့ကျေးဇူးရှိသလောက်ပဲရှိပါတယ်ဒါမဲ့တွတ်တွတ်ကမ္မထာဌာနတွေရောက်လာတဲ့အခါကျတော့အဲဒီကမ္မထာဌာနတွေကပုဂ္ဂိုလ်တွေကသူတို့စီလာပြီးဆရာလုပ်တယ်လို့သင်ပြီးတော့ပေါ့အဲသက်သာမှုတွေတော်တော်မကောင်းဘူးလို့ပြောတယ်သူက

မိတ်မိန်နေတာလေးတွေပြန်ပြီးတော့တက်လာအောင်အဲသိက္ခာနာလေးတွေပါလေထက်တာပြီးတော့လာအောင်အားပေးတဲ့အနေနဲ့လိုက်ပြီးတရားဟောအဲ့ဒါပဲဒီသုဌာနာကပုဂ္ဂိုလ်ကြီးအထင်မြင်ဒီမျိုးရောက်နေတယ်ဆိုရဲဥညီကူပြောတာပဲအဲ့ဒါအခုဒီထဲတော့ပါမယ်မဟုတ်ပါဘူးဒီထဲမပါဘူးနဲ့တူတယ်မပါဘူးလို့ပဲဆိုရမှာပါအဲ့ဒီလိုပုဂ္ဂိုလ်ကြီးရှိရဲအဲ့ဒါမပါပဲလို့အခုဒီကပြောတယ်ဒီကပြောတာအချမ်းမဟုတ်ဘူးအဲ့ဒီတော့ မပါတဲ့ပုဂ္ဂိုလ်တွေလည်းနောက်ဒီကတစ်ဆင့်တစ်ဆင့်တော့ကြားမှာကြားလို့ရှိရင်သတိပြုရနောက်ဒီကိုတင်ကိုလို့ဒီကဩဝါဒခုပြောတဲ့ဩဝါဒတွေလည်းနောက်ပြန်ပြီးတော့အတူတူရေးပြီးတော့ဌာနတွေအကုန်လုံးလိုက်ပို့ရအောင်မယ်အကုန်လုံးပို့ရအောင်မယ်ဒီကပုဂ္ဂိုလ်တွေလည်းမလာတဲ့ပုဂ္ဂိုလ်တွေလည်းသူရနေတာကပို့ပြီးတော့ရှိတယ်အဲရေးကိုပို့ရအောင်မယ်အဲဒါတော့ ကိုယ်တရားဓမ္မတွေနဲ့ဆက်ဆံရေးကိုယ်ဌာနတွေနဲ့ညီညွတ်အောင်ဆောင်ရွက်ဖို့နောက်ပြီးတော့ဒီပရိပါဌာနတစ်ခုလုံးနဲ့လည်းညီညွတ်အောင်ဆောင်ရွက်ဖို့အဲဒါယူကြည့်ပါလားမြန်မာရောရင်းရှိတော့တဏှာရောက်ရှိတော့ပါတယ်မြန်မာပြောနေအခု၆နာမှာပြောကြတယ်နောက်နှစ်များအတွက်အစီအစဉ်လုပ်ဖို့ သူတင်မှာသင်္ပါလာတာရှားပါဘူးညာလည်းတယ်ပြီးတော့မချက်ပြန်လာနဲ့ကိစ္စတွေကိစ္စများတဲ့အလုပ်တွေတကယ်မချက်ပြန်လာနဲ့ကြောင်းကြမဆိုင်ဆိုင်ဝင်ရင်အလွယ်ကူပဲဒီလိုပဲဟောရတာပြည်ပြဟောဒီလိုလုပ်မြင်ပါတယ်ပြီးတော့ဘယ်ကနေပြီးမယ်ဆိုရင်တော့အားရကြတော့သိနေတယ် ဒီမှာနှစ်ပတ်လည်းဆောင်ရွက်နေတာဒီလိုလည်းပြောတာလည်းကြားလည်းကြားဘူးနှစ်ပတ်လည်းဆိုပြီးတော့ဘာမှမထူးဆိုပြောတာလည်းကြားဘူးအဲ့တော့ဒီလိုပြတာလည်းကြားကြောင်မဟုတ်ပါဘူးဒီကကြောင်ကြောင်မဆိုင်ဘူးဒီကပွဲကြီးလမ်းကြီးတွေစသဲပုံမလုပ်ချင်ဘူးနောက်တော့မလုပ်မဖြစ်လို့လုပ်နေတယ်ဒီမှာပွဲကြီးလမ်းကြီးရန်ကုန်သာသနာ့ဤတာမှာသုံးခုတော့ရှိတယ်ဘာလို့ဘူးဆိုလို့ရှိရင်ဘာလို့သင်္ကန်းထူတဲ့ပွဲကြီးကြီးပါတယ်ဘာလို့ထူတာနားတယ်ဒါလေး သို့တော်လည်းဒီမှာတကယ်ရင်းတော့ဒုက္ခအားတာဟုတ်ပါသူတို့တရားတရားသူတို့ကြတာပါပဲ။ညာတော်တွေသက်ကဆိုဘယ်သူမှအာမပေးရပါဘူးသူဟာသူတို့ကြတာပါ။မနာစင်ကြပါတယ်ဒီမှာဝါကျွတ်တဲ့အခါကလာအထင်သင်္ကန်းတွေပေါ်ကြည့်တာလည်းကြီးကျယ်ပါလား။ဒါလည်းဒီညာတော်တွေသက်ကဘာမှကြောင်းကြောင်းသိရပါဘူးသူဟာသူတို့ကြတာသူတို့တရားသူတို့ဖြစ်တယ်။အခုမြစ်ပါလေရတဲ့ကျင်းအားလုံးဘုန်းကြီးကြီးတယ် အဲ့ဒါပထမစကားကအပြစဉ်းစားကမ္မထာဌာနနဲ့ပွဲကြီးကြီးများတော့မကြဘူးအောင်မနောက်တော့ဒါမလုံနဲ့မဖြစ်တဲ့ကိစ္စတွေဖြစ်အထူးအချင်းဆိုတော့မြစ်ပတ်လေကတော့မလုံရင်မဖြစ်တာဖြစ်မြစ်ပတ်လေကဒီလိုစီးလုံးညှို့မှုတွေလုံးမှာပဲတိုးတက်ဖို့ရအကြောင်းရှိဒါကြောင့်ကျောင်းနေများအတွက်အစီအစဉ်လေးတော့ပြင်အောင်မှပြင်ပါပဲစဉ်းစားမိပါတယ်အဲ့ဒါ သင်္ကားတို့လည်းမှာအကျဉာဏ်ပေးဖို့ပါပဲဒီကစဉ်းစားထားတာကတော့နောက်နေများအတွက်ဆိုရင်လာနိုင်တဲ့ပုဂ္ဂိုလ်တွေကဒီရက်လောက်ကနေပြီးတော့သင်ယူလာဖို့၃ရက်လောက်မှလည်းမှာတရားပွဲတဲ့ကျင်းပဖို့တရားပူဇော်ပွဲတဲ့ကျင်းပဖို့နှစ်ခုစဉ်းစားထားပါတယ်တရားပွဲကတော့ညစဉ်ညစဉ်တရားဟောဖို့ပါပဲအင်းညအဲမင်းညကဘုံလဲ ရာဝဲလုပ်တော့ဒါဓမ္မတွေလည်းတဲမလာနိုင်ဘူးသူကရာဝဲတဲ့ပုဂ္ဂိုလ်တွေလည်းဒီလိုပဲဒီဝင်နဲ့ထပြီးတော့ဟောရနေတယ်သမရိဒတ်ရဲ့လည်းမများဘူးနဲ့ဒီလိုတော်ရုံပဲနေတယ်ပြီးတော့အဆင်မပြေဘူးဒါပဲမဲ့လို့အဲတောင်းတာတဲ့ပုဂ္ဂိုလ်ကရှိတော့ဟောဦးမှာပဲဆိုပြီးမင်းညာအစီအစဉ်လုံးဟောတာဒီကနေ့ညတော့စောစောကညတော့လည်းမင်းညာတော့အဝိပရိဒတ်တွေကလည်းများနေတော့နင်းကဟောရမယ်နောက်နှစ်များဒီအတွက်ကြတော့ဒီလို၃ရက် နောက်နေ့ဆိုလို့ရှိရင်မတော်လားပြင်းနေမှာပဲမြတ်ပါတယ်နေကြပါတယ်သူကလည်းပညာသားမယ်သူကမသိလို့ရက်တွေသူကမှားပြီးနောက်ကြမှာလားရှိတယ်တော်တော်ကြီးတွေညိုလာတာရှိတယ်သူကအဲနောက်နှစ်ကတော့မတော်လားကြီးပဲတနင်္ဂနွေနေ့ကြတယ်မတော်လားကြီးကပြီးပြီးမှမှကြတယ်သူကလည်းပညာသားထောင်း335ခုနှစ်ပေါ့ ဒေါ်လာပြည့်နေတာနှစ်ပတ်လည်းနေပဲအဲတော့ဒေါ်လာပြည့်မတိုင်းရင်14ရက်13ရက်12ရက်12 13 14အဲဒီသုံးညလုံးတရားဟောနေတာဆက်တည့်ရနေရတယ်ရောက်မှနေရကြအဲတော်တော်လာနိုင်တဲ့ပုဂ္ဂိုလ်ပေါ့လေအဲကိစ္စကြီးနေရှိတော့မလာနိုင်ဘူးဆိုတဲ့ပုဂ္ဂိုလ်တွေနဲ့နောက်ရက်ဒီမှာလာလည်းရပါတယ် ဆိုတော့လာနိုင်တဲ့ပုဂ္ဂိုလ်တွေတော့ကြောင်းကြီးတဲ့ပုဂ္ဂိုလ်တွေတော့ဖြင့်သတိရနေကညာကုန်သာသနာ့ရည်တာကြောင့်ကြွပေါ်ရခုရတယ်ဖိတ်ပါတယ်အဲကျုပ်ကိစ္စများတဲ့ပုဂ္ဂိုလ်တွေကသတိရမလာနိုင်ဘူးဆင်းရဲမှလာနိုင်တယ်လိုလည်းရတာပါပဲ73ရက်မှလာနိုင်တဲ့ပုဂ္ဂိုလ်လည်းရပါတယ်14ရက်မှလာနိုင်တဲ့ပုဂ္ဂိုလ်လည်းရပါတယ်လာနိုင်ပါလေကိစ္စကိစ္စကိုယ်ကိစ္စနဲ့ကိုကြည့်မှာပါ အဲဒီနာနီးကတော့တချို့ညအိမ်မလာနိုင်ဘူးအဲဝင်ထဲမှာပဲဥဇော်ပဲနှစ်ပတ်လည်းနေကြမှာပဲလာနိုင်မယ်ဆိုရင်ဒီရဲ့ပုဂ္ဂိုလ်တွေတော့အဲဒီလိုလာလည်းရပါတယ်ဒါလည်းပဲဒီကမတမ်းမြစ်ပါဘူးသို့တော့လည်းတတ်နိုင်လို့ရှိရင်တော့အဲဒီစောစောကကြိုတင်ပြီးတော့ဆက်တည့်ရနေရာရောက်ရင်ဟုတ်ကလားဆက်တည့်အဲ7နှစ်73 74 သုံးရက်ဟောရုံနဲ့မဟုတ်ဘူးလားနေတဲ့လူကလေးအဲဒီအဲဒီသုံးရက်လောက်မှာအလုပ်ကလေးတဲ့စီယုံမှနေကြတယ်အခုဒီမှာသမဏဇာတိလာနေတော့ကိုကုဌာနာကုဌာနာလည်းအတူတူလုပ်ပြီးကြီးကြမှာပါပဲဒီမှာလာနေဒီကြတော့အလုပ်လည်းမရှိဘဲနဲ့တိုင်းနေနေကြတော့ဟွန်းဒါတော့ဟာမကြသေးဘူးတော့လုပ်ကလေးစီယုံမှနေကြမယ်ဒီမှာလည်းလုပ်ကလေးတွေရှိသွားအောင်အဲတော့တရား ညစဉ်တရားဟောတရားဟောတဲ့အခါလည်းပဲအကြည့်ရှင်လောက်အောင်မယ်ဟိုကြတဲ့ပဲကလည်းလာပြီးညဟိုဆွေကူဆန်းဆန်းသာလည်းပြန်နေအောင်ညမဲ့ပုဂ္ဂိုလ်တွေအတွက်ကာဘာအကြည့်ရှင်ဒီလိုလဲဒီလိုလဲလောက်အောင်မှာတော့ညံကုန်တရားဟောကတောင်းမရှိပဲနဲ့ဇန်လို့လို့မရှိသေးဘူးအဲ့ဒီအကြည့်ရှင်တွေလည်းတော့အဲ့ဒါနောက်နေများအတွက်ကျေးဇူးတော်တာတရားဝဲကျင်းပါဖို့အကြည့်ရှင်အားလုံးသဘောတူကြရှိပါတယ်ဥစ္စာတော့ ဒါကတော့ဘာမှတမ်းမဲ့ကြံမရှိပါဘူးနောက်တစ်ခုကတရားပူဇော်ဝဲနေစဉ်ကျင်းပဖို့အဲ့ဒါလေဟက်တရနေ့ကရောက်တော့12ရက်နေ့13ရက်နေ့14ရက်နေ့အဲဒီ3ရက်ပေါ့လေမနေ့ပိုင်းနေ့လယ်ပိုင်းညတယ်တရားဟောတော့ညတာလို့ရှိပြီနေ့အလုံးကြီးပဲနေဦးမှာပေါ့တရားပူဇော်ဝဲကျင်းပဖို့တရားပူဇော်ဝဲကဘယ်လိုကျင်းပမလို့ဆိုရင် ပြီးတော့စဉ်းစားတော့ကြည့်ပါတယ်အဲဒါသင်များတို့သဘောတူရင်လည်းခံဖို့သဘောမတူရင်လည်းကောင်းွက်နိုင်ပါတယ်ဒီဥစ္စာကတော့ဒါဒီအာဏာနဲ့မဟုတ်ပါဘူးဥစ္စာကောင်းတယ်ရှင်လည်းလက်ခံကြဖို့ပါအခုအကြကြအနေနဲ့မှဝိနည်းကိုလေးစားသွားရင်ဝိနည်းဆံကြံဝဲတယ်ဆိုတာကြည့်ကြပါတယ်ဝိနည်းဆံကြံဝဲတယ်ဆိုတော့ဝိနည်းတွေပြန်ရတာပါပဲဝိနည်းတွေပြန်ရဝိနည်းတွေပြောတာ ပါဠိမောတဆောင်ပြန်လာရှိတယ်၊ဆောင်ပြန်လာရှိတယ်၊သုံးဆောင်၊လေးဆောင်ပြန်လာရှိကြပါတယ်။အဲဝင်းကြီးလေးဆောင်ပြန်လာရှိ။အဲဒီလိုဝင်းကြီးတွေပြန်ရ။အခုဒီကဒီလိုတော့ပฏิပတ်ဌာနာကတော့ဝင်းကြီးတွေပြန်လို့တော့သိဉာဏ်မပြဘူးနဲ့တူတယ်သူကသာသင်တဲ့သဘောကြီးဖြစ်တဲ့ဝင်းကြီးတွေတော့ဝင်းကြီးတွေတော့သူသိသိရင်ဒါလည်းစဉ်းစားထားပါတယ်ဝင်းကြီးဘယ်နဲ့လောက်အောင်လဲဝင်းကြီးနဲ့ပဲသိထုတ်တာလို့တော့ဉာဏ်မပြဘူး။ဝင်းကြီးတော့ဒီလိုတော့စဉ်းစားထားတယ် အဲဒီသုံးလေးရက်အတွင်းရောက်တဲ့ပုဂ္ဂိုလ်တွေညတော့တရားဝဲလုပ်နေတော့ညတော့မညွှန်းနိုင်ဘူးမနေ့ပိုင်းဘုရားဝတ်တဲ့တဲ့အချိန်နဲ့အဲဒါဝီရွရင်ကောင်းနေတယ်လို့ထင်တယ်အများစုရုပ်ဖို့ပါပြန်မမဟုတ်ပါဘူးဒါကတော့အဲဒီတဲ့ပုဂ္ဂိုလ်တွေလည်းများမှာပါပဲနှုတ်တဲ့အကုန်လုံးရနိုင်တယ်များပါတယ်ဝီဒီကကမ္မနာပြရတွေကသာရစသည်ကျမ်းဂန်တွေက ကောင်းကောင်းနေတာပြည်တဲ့ဝိနည်းတွေလည်းပြင်းပြင်းအာမပြန်မိတဲ့ပုဂ္ဂိုလ်တွေပဲခဲခဲချင်းချင်းပုဂ္ဂိုလ်တွေမဟုတ်ပါဘူးဒါအဲ့ဒါတပိုင်းကြီးတပိုင်းကြီးပေါ့အခြေအခြေအနေရကြည့်ပြီးတော့ဘိက္ခုပါတိဝါဒသောင်းလုံးကိုအောင်ဖြစ်ဖြစ်သုံးမဟုတ်ပါဠိတွေလည်းလောက်ကြောင်ကိုအောင်ဖြစ်ဖြစ်ပေါ်တဲ့အခြေအနေရကြည့်ပြီးတော့တကယ်လျှော့ပြီးတော့ကြည့်ပြီးအဲဒီတော့ဝိနည်း ရာဝတ္တရင်ရုပ်ဖို့အဲစဉ်းစားတာအဲ့ဒါလည်းပဲသဘောမကျကြတာမရှိဘူးဘာမှမသိပါဘူးလေအကြလည်းကြပြီးသားတယ်အများနဲ့ပြောဆိုပြီးအင်းမျိုးပဲကုံလည်းရှိပါတယ်မနာကောင်းပါလားကိုယ်အတွက်လည်းကောင်းတယ်သူများအတွက်လည်းကောင်းတယ်အဲဒီဝိနည်းတို့ကတော့ဒီလောက်ပဲစဉ်းစားတာပါအဲဒီတရားပူဇော်ပွဲကတော့တရားတို့ကတော့ပฏิပတ်ဌာနဆိုတော့ပฏิပတ်နဲ့ဆိုင်တဲ့တရားတွေ ပြန်မိုးပါပဲ။ဒါပြန်မလို့ပြန်မို့။ပြန်တယ်ဆိုတော့လည်းပဲအများကြီးမဟုတ်ပါဘူး။တစ်ပါးတစ်ပါးကိုနိုင်ဝဲလောက်ပဲပြန်မို့စဉ်းစားတာပါ။ဘုမာဓမ္မစကြာတရားကျင့်တဲ့ပုဂ္ဂိုလ်ဓမ္မစကြာတရားကိုဟောလေ့လာတာပဲ။ဟုတ်တယ်။ပါဠိညာမှာမဟုတ်အနဲ့ပဲ။ပါဠိညာတော့နားထောင်တဲ့ပုဂ္ဂိုလ်ကနားမလည်ဘူး။ပါဠိရိုးလို့နေရာမကျဘူးဆိုအနဲ့ပဲပြော အနည်းရတော့တရားဟောရတဲ့ပုဂ္ဂိုလ်ဆိုတရားဟောတဲ့အနေအထားနဲ့ဘာသာရာရာကျွတ်နိုင်ပါတယ်ဒီလိုလည်းကျွတ်ပြီးတော့ပြန်မို့ဒီကအာလနေတဲ့ယောဂီပုဂ္ဂိုလ်တွေကနာကြပေါ်လေဒီမှာဈာန်နေလည်းနာကြပေါ်ဈာတော်တွေလည်းပဲဒီမှာနာမှာပဲအတကယ်၍အနာကြီးခြင်းနဲ့ခဏပြုတ်သွားပြီးတော့နာယူအကိုနဲ့မုန်းတဲ့အခါဆိုရင်အဲဒီလိုနာဖို့ အဲစဉ်းစားတယ်တရားပူဇော်တယ်တရားကိုပူဇော်တာလည်းဒါကတော့ကိုယ်လည်းမသိတော့မဟုတ်ဘူးဒီတရားတွေသိပြီးသားတော့ဒါပေမဲ့ညသောဘုရားဟောထားတဲ့တရားတွေပူဇော်တဲ့အနေနဲ့လေးလာပြီးတော့ရုပ်ကိုသေးတာရုပ်ရုပ်တဲ့ပုဂ္ဂိုလ်လည်းဝန်မလေးဘူးအဲလာပြီးနာတဲ့ပုဂ္ဂိုလ်တွေလည်းဒါလည်းနာကျင်တာနာဆိုတော့တဲ့တဲ့တဲ့မဟုတ်ပါဘူးနာကျင်တဲ့ပုဂ္ဂိုလ်နာနာထောင်တဲ့ပုဂ္ဂိုလ်နာထောင်ဖို့ဒါဓမ္မတွေလည်းလာပြီးနာထောင်တဲ့ပုဂ္ဂိုလ်ရှင်နာထောင်ဖို့ အဲ့ဒါကအကျိုးများတယ်ယူဆတာလည်းဆိုတော့ဓမ္မစကြာတရားကိုအဲနဲ့လေ့လာပြီးတော့ကြံမယ်ဆိုလို့ရှိရင်ဗန္ဒီကသဗ္ဗရှင်မဟာကသဗ္ဗဆရာမေကျွန်ုပ်အာနန္ဒာသည် ဧဝံဤသို့သူတံဉာဏလည်းရပါသည်ရှင်တရားသူတံမြတ်စွာဘုရားဓမ္မဉာဏလည်းရပါသည်ရှင်တရားဧကံတဘာသောတမယံခာ၌ဘဂဝါမြတ်စွာဘုရားသည်ဗာရာဏတိယံဗာရာဏတိပြည်၌ဣတိပဒနေသစ္စေကဗုဒ္ဓရီဟူသောရှင်မြတ်တော်၏ သက်ခြင်းရာဖြစ်ဥဒီပရဏမြည်စီတော့မိဂရာယေသားတို့ကိုဘိမဲ့တရားဖြစ်သောကြောင့်မိဂရာဟုံမြည်စီတော့တော့ရနိုင်ဝိဟရတိသရင်သုံးနေတော်မူခဲ့ပါသည်ရှင်ဗျာအစပြုခြင်းပေါ်လေအဲဒါဓမ္မရိကအတန်နေတဲ့ကိုကြိုက်တယ်လို့လည်းပဲညှို့ပြီးတော့ပြန်နိုင်ပါရဲ့လားအဲဒီထဲမှာ အသိကလေးပါလေပြောကျင်နေလို့ရှိရင်ဒါကဘယ်လိုဆိုလိုလဲသက္ကရာကဘယ်လိုဖွင့်လဲဒါလေးလည်းပြောကျင်ပြောသွားနိုင်တယ်တရားဝဲတဲ့ညို့ပါပဲအဲ့ဒါအဲ့ဒီလိုပြန်ပြီးတော့အဲ့ဒါပြန်ကောင်းတယ်လို့နားထောင်တဲ့ပုဂ္ဂိုလ်တွေလည်းပဲဘုသူတလည်းရမယ်လို့ပြီးတော့သူအပြင်တော့ဓမ္မတွေပို့ပြီးတော့ကျေးဇူးများမယ်လို့သူဆတာအဲ့ဒါတဘာတဘာကိုနာယူဝဲ့ နာယူရတဲ့ပုံပြီးတော့ပြေးလို့လည်းပြေဘာလို့လဲဆိုပြန်မဲ့ပုဂ္ဂိုလ်တွေအများကြီးနေမှာအများကြီးဆိုတော့မှတပါးတည်းပြန်ကြာကြည့်တော့ဒီလိုပုဂ္ဂိုလ်တွေကြားမှာမဟုတ်တပါးနာယူရတော်ပြီလို့အဲ့ဒါသောသောတွေကသောသောတွေကဒီပြန်မြင်တဲ့ပုဂ္ဂိုလ်ကမေသာမေသာကိုကြက်ပြီးပြန်မှမယ်အဲကြက်ပြီးပြန်မယ်ဆိုရင်ဒီကနေပြီးတော့အပြီးမှပြုရမှာပါလေလက်ခံရမယ် အဲတူးနေလို့ရှိရင်ချင်းဒီစာပြက်ပြီးကြမယ်ဆိုရင်သောသောကပြောထားလို့ရှိရင်အာဒီစာမကျက်တဲ့ဒီစာပြန်မဲ့ပုဂ္ဂိုလ်ရှိတယ်ဒီပြင်စာကျက်ပါသမုတ်နှစ်ခုလောက်ရင်လည်းဒုက္ခပေါ်နောက်လည်းပြုလို့ရအောင်လို့စိတ်တော်ဝင်မလေးပါဘူးဒီငနာယူဘက်လောက်ကလေးဟာဘာမှဝင်မလေးပါဘူးအဲအဲဒီလိုရုပ်ဖို့ပြန်မို့ရစဉ်းစားထားပါလေအခုဒီမှာတိပိကစာပြန်ပွဲပြန်တော့ ဝိဒသုံးပုံစာရီပြန်တယ်ဆိုတော့လူတွေလာလာပြီးနားထောင်ကြပါတယ်သူတို့ဘာမှနားမလည်ပါဘူးအသာလောက်နားထောင်ပြီးပြန်သွားကြဒီပြီးတော့တရားပူဇော်ကလာနားထောင်တဲ့ပုံကိုအကုန်လုံးနားလည်မှာပြီးတော့ဒီထဲမှာခဲရခဲစိတ်ကလေးတွေပါလေးတွေလည်းပဲပြောနိုင်တဲ့ပုဂ္ဂိုလ်ကပြောလို့အဲစွမ်းရည်ရှိတဲ့ပုဂ္ဂိုလ်ကပြောနိုင်ပါတယ်ဘုဓမာရိကပုဂ္ဂိုလ်တွေကပြောနိုင်ပါတယ်မပြောနိုင်တဲ့ပုဂ္ဂိုလ်တွေလည်းပြောလို့ရမတိုက်တွန်းပါဘူးသူကသူသေးလာတာကတော့သူ သူသဘောကျတယ်သူ့အနဲ့နဲ့သူပြီးတော့တာအကယ်၍အဲဒီအနဲ့တွေပါလေချူရင်းနေလို့ရှိရင်လည်းတရားရှင်းပြရမှာပေါ့ဒါပဲအဲဒါလည်းပဲအစီအများသွားနေတယ်အောင်မင်းအဲဒီအစီအစဉ်အားလုံးသင်ပြတော့သဘောကျပါရဲ့လားသဘောမကျလို့ရှိရင်လည်းအပြစ်မြင်လည်းကောင်းွက်ကြအောင်လို့ဟင်ဘောကျရင်ဘာလို့ခေါ်ကြအောင် နောက်ပြီးတော့အဲ့ဒီလာမဲ့ပုဂ္ဂိုလ်တွေကဘယ်နည်းဘယ်ရက်ဘယ်ရထားနဲ့ဘယ်ချိန်ရောက်မယ်ဆိုတာလေးလည်းသောရစီကြီးကနေပြီးသင်ကြားတော့သင်ကြားတာရင်ကောင်းပါလားသင်ကြားတာလို့ရှင်ဒီကတတ်နိုင်တယ်များပြ ကျိုးဖို့ဆိုဖို့ရပြည်ရှင်လေးလည်းလောက်တာကိုလိုပါတယ်အရင်ကတော့ဒီလိုဘာမှကြောင်းကြမတိုက်ခဲ့ပါဘူးသူကသူသူကသူသူစေရနာပြောက်ဒီလာပြီးတော့အားပေးကြတာပဲလို့ဆိုပြီးတော့ဘာမှကြောင်းကြမတိုက်ခဲ့ဘူးဒီနေ့တော့ကျောင်းရတဲ့ဥမာပဲဆိုပြီးတော့အဲ့ဒါဖွဲ့ပြဖွဲ့အဲ့ဒါဖွဲ့ဖွဲ့တော့တရားတွေကဆိုလို့ရှိရင်တော့မော်တော်ပါရှိတဲ့ပုဂ္ဂိုလ်တွေထဲမှာပြင်မာတယ်လို့ဟိုအောင်ကျူရမယ်လို့နောက်ပြန်ပြီးတော့ကိုးရမယ်လို့လုံးဝပြင်မယ်ဆိုပြီးတော့ အဲ့ဒါပွဲတယ်ပွဲတယ်အင်းဒီနေ့ကရင်ကတော့ရဥဇဝနာတဘာတဲ့လို့ကသူသူခင်ရတယ်အလုပ်တွေများပြီးတော့မနိုင်နဲ့မအောင်ဒီနေ့လာတယ်အများကြီးပါပဲအခုဒီနေ့တော့ကိုတော်တွေကလည်းဒီကဆောင်ရနေတဲ့ပုံကိုယ်ကြီးအဲ့ဒါဆောင်ရတဲ့တရားတွေကရောဓမ္မတွေကရောအဲဓမ္မတွေလည်းမျိုးသမီးတွေပါတယ်သူတို့လည်းဆောင်ရကြပြီးပါတယ်အဲဒါကြောင့်အဲ့ဒါကိစ္စတွေဆောင်ရဖို့ဆိုရင်စောစောကစီစဉ်ထားပါတယ်နောက်နေ့ကျတဲ့ပို့ပြီးတော့အဲစီစဉ် ကောင်းလို့ကြည့်ကျင်ရတယ်သောသောကကြည့်ကျင်ပြီးတော့ကြည့်ကျင်ထားရအဲဒါကြောင့်နောက်နေ့ကျရင်ကြွလာမယ်သင်ပြားတွေမနေ့ပဲရက်ကြွလာမယ်အဲယဟန်ကမိမိတပါးတည်းဖြင့်တပါးတည်းအများဖြင့်လည်းအများပေါ်ပဲတပါးကြွလာမယ်တရားဓမ္မကဘလောက်ပါလာမယ်ဆိုတာလေသောသောကနေပြီးတော့ပို့ထားလို့ရှိရင် အဲဒါကောင်းပါတယ်မပို့လည်းပဲအာမရပိသံပြီးတော့ပို့ထားလို့ရှိရင်သင်ပြတော့အတွက်ဒီကဆောင်ရွက်ဖို့ပို့ပြီးတော့ကောင်းပါတယ်နောက်တစ်ခုကတော့ပို့ထားတော့ဒီမှာနေရာလေးပါလိမ့်လည်းပဲအဲစဉ်းစားတာကိုအရေးကြီးပါတယ်အဲသင်္ဃာကဘယ်လောက်ရှိလဲတရားဘယ်လောက်ရှိဓမ္မဘယ်လောက်ရှိနေရာဘယ်လိုခြားရမလဲဆိုတာအဲ့ဒါလေးတွေလည်းသုံးလောကတွေကဝေဖန်ထားဖို့ရအဆုံးကြပါတယ်ဒါကြောင့်အဲဒီ အကြောင်းအရာလေးလည်းသင်ကြားတော့တတိပြုပြီးတော့သွားကြပါအဲနောက်နေ့များအတွက်အစီအစဉ်ကဘယ်လောက်ပါလဲဟောပြောရေးစသည်ဉာဏ်ဉာဏ်ပြီးကြရန်အဲ့ဒါကတော့ဒီကပြောရမလို့ပါဘူးနဲ့သူကဒီပฏิပတ်လုံကအကျိုးများအောင် ဘယ်လိုဆောင်ရွက်တင်တယ်ဘယ်လိုဟောတင်ပြောတင်တယ်အဲဒီကျမ်းညာလေးပြကြပါဒီမှာတော့ဥညူကသုတရာကျမ်းတဲ့လူဓမ္မဂတိကြတယ်အဲဟိုဒီလျှောက်ပြီးတော့လှည့်ဟောဖို့ရသူစီစဉ်လုပ်ပါတော်ကြတော့ချင်းအဲ့ဒါကတော့ကိုကျမ်းမှာလည်းပြောရမှာပါပဲကြယ်ရခုဒီမှာပြောရလူသေးလို့ရှိရင်ဟောတော်ရကြတယ်ကျမ်းညာပြကြရတာလေ အညာပေးကြပြင်းပေးကြခုနကဝဲလဲဆရာတော်ဥဒိဋ္ဌာကတော့နာရကအဖွဲ့လေးတစ်ခုဖွဲ့ထားဖို့အဲ့ဒါလေးတစ်ခုတော့ပြောပါတယ်အဲ့ဒါဒီဒီဒီဟာနဲ့လည်းနည်းနည်းကျုံးဝင်ပါတယ်ဒီဥစ္စာဒီကမာဇီဆရာတော်လက်အောက်ကနေပြီးတော့နာရကအဖွဲ့လေးနာရကအဖွဲ့တစ်ခုဖွဲ့ထားဖို့ အဲအရေးကြီးရင်အရင်ကတော့ဖို့ကစီစဉ်ပြီးတော့အလုံးလုံးဖို့ပေါ့အဲဒီတရားဟောရေးပါရောသိချင်းကိစ္စတွေပါရောအကုန်လုံးပါပဲဆောင်ရွက်ဖို့နောက်အဲဒီစီစဉ်နေပြီးလို့ရှိရင်လည်းဒီမှာလည်းအကြောင်းကြမှာပေါ့လို့ဒီကသဘောကျရင်အဲဒီတိုင်းလို့သူစီစဉ်အဲဒီလိုလုပ်ဖို့ပါအဲဒီတော့နာရကဖွဲ့တယ်ဖွဲ့တာကိုတဲ့နောက်သူကကျိုးများပါလိမ့်မယ် အရေးကိစ္စဖြစ်ရင်အကုန်လုံးဆောင်ရွက်နိုင်ပါလိမ့်မယ်။အဲဒီတော့ဥဒိဋ္ဌအကျဉ်းဉာဏ်ပေးတဲ့တဲ့ပုဂ္ဂိုလ်ပဲပုဂ္ဂိုလ်တွေကိုနာယကအဖွယ်ထဲမှာပါဝင်နေတယ်ဆိုပါလေ။စဉ်းစားထားတာလည်းရှိပါလား။အဲ့ဒီနည်းနဲ့ပြောပါဦး။နောက်တော့ဒီမဲ့ပုဂ္ဂိုလ်ကလည်းဘယ်သူထဲနေမှာလဲဆိုထဲပေါ့။ဟုတ်ကဲ့ဆန္ဒပြုတယ် သံဃာဖြစ်ပြီးသံဃာဖြစ်ပြီးတို့ဒီသားတော့ပြုတ်ပြီးတာဆရာအဲ့ဒီဒီသားတော့ပြုတ်ပြီးတာရောက်တော့မာတာဆိုတယ်ဆံတော်ဆုံးတော်လို့ပြောတယ်อืมဆံတော်ဆိုင်တဲ့ဆံကဘာဖြစ်လဲဒီလိုဖြစ်နေတာပါอืมတော့ဆရာကဘာဖြစ် တဲ့အာမရအာနာဘောဒီတော့ဒီမှာတော့ပါတယ်ဟွန်းအဲ့ဒါတော့ခုအခုခုဟိုတင်ပြီး ကုသီလာတဲ့ပုဂ္ဂိုလ်တွေကမဆုံးတော့ဒီလာတဲ့ပုဂ္ဂိုလ်တွေကလည်းဆုံးလို့ရှိရင်တရားပုဂ္ဂိုလ်တွေကပြေးထားတယ်လည်းရပါမဆုံးတဲ့နေရာဒူရင်းနဲ့တော်တော်ဆုံးတော့သိတော့မကြောက်ဘူးဟုတ်ကြတဲ့ပုဂ္ဂိုလ်တွေကတော့တော်တော်ဆုံးပါလိမ့်မယ်ခင်ဗျာမလာတာမရှိတော့အများပါဘူး ကုသတင်ရင်ဒီနှမတင်များလို့ရှိရင်ပေါ်လေခန္ဓာအရိယအရိယဟောကမ္မထာဒါနတွေများရင်မထာဆရာတွေများရင်လည်းနှစ်ပါးတင်ရင်လည်းတင်ပေါ်တာဟုတ်လားအဲကမ္မထာသင်ဌာနကနဲနေလို့ရှိရင်တော့ဌာနကတစ်ဌာနတည်းရှိတယ်ဆိုလို့ရှိရင်တော့ တပါးတော့မအများကြီးတည်းတပါးတပါးတဲ့ဘုဒ္ဓမမဖြစ်ဘူးသူစားတော့နည်းနည်းကျင်းတာအဲ့ဒီများရင်များတော့ဟုတ်ပါဘူး ရင်ဒါကတော့တော်တော်ကြာမှခိုးရင်ခိုးရင်လို့ကြတယ်ဟုတ်လားဟိုတော်ကြာခိုးရင်ဓမ္မာရိကဖွဲ့ချင်မှပြောရတယ်သင်္ကုံသားနေမှာခေါင်းလိုက်ကြည့်ကြည့်ပါသူတော်တော်စုံသွားပါလေဒီကစဉ်းစားထားတာကဘာများကြံနေတယ်လဲလို့ပြောကြတယ်များရှိကြံနေတယ်လေသတိဖို့ပြရပါဘူး။ဒီကပြောဖို့ရစဉ်းစားရတယ်တစ်ခါတစ်ခါကြံတော့တယ်။ဒီနေ့ကစောစောကပြောမလို့စဉ်းစားထားတာကြံကြံတော့ပြောတဲ့ခါကျတော့တော်တော်မစုံမနဲ့ဖြစ်နေတယ် အခုဒီကပြောတဲ့စကားတွေကို လိုချုံပြီးတော့စာလေးတစ်ခုဩဝါဒဩဝါဒစကားအနေနဲ့စာလေးတစ်ခုရိုက်ပြီးတော့ကမ္မထာဌာနတွေကိုပို့မလို့လည်းစဉ်းစားထားပါတယ်။ဒါကဘာကြောင့်လဲဆိုရင်ဒီမှာမလာနိုင်တဲ့ပုဂ္ဂိုလ်တွေအတွက်လည်းသိရအောင်ရေးကြည့်တာကတော့အခုဒီမှာကြောက်ရတဲ့ပုဂ္ဂိုလ်တွေကပฏิပါတိဌာနပฏิပါတရားကိုလေးစားသောအားဖြင့် ကြွအောင်လာကြတယ်လို့ညယူဆပါအဲဒီလိုပဲကမ္မဋ္ဌာနာတာဝန်ဆောင်ပုဂ္ဂိုလ်ကမ္မဋ္ဌာနာစရိယပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကဒီဘက်ကိုအလေးပြုပြီးတော့အားပေးဖို့ရတူတယ်လို့အဲဒီလိုညယူဆတာအသင်းဖွဲ့တွေပါတယ်မှာအဖွဲ့ဝင်ပုဂ္ဂိုလ်တွေဆိုလို့ရှိရင် မိမိတို့အသင်းဖွဲ့ကြီးပွားကြီးပွားကြောင်းပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကအလူကြက်တာအသင်းဖွဲ့ဝင်ပုဂ္ဂိုလ်တိုင်းအသင်းဖွဲ့ဝင်ဆိုနာမည်လေးတော့ယူထားပြီးတော့ဘာမှမဆောင်ရဘဲနဲ့ဘာမှကြောင်းကြမဆိုင်ဘဲနဲ့နေတယ်။ဒါကဉာဏ်မကြဘူး။အဲဒီလိုပဲဒီမှာကမ္မထာနာစရိယဆိုတဲ့နာမည်လေးတော့ယူပြီးတော့မိမိတို့လုပ်ငန်းစဉ်တိုးတက်ကြီးပွားကြောင်းကြဆိုင်ခုတာ။ ကုသနိုင်တဲ့ဘက်ကနေပြီးတာဝန်ယူဖို့ရသူရဲလို့ပြန်ယူဆပါတယ်ကုသနိုင်တယ်လို့အတတ်နိုင်တာတွေတော့အတတ်နိုင်တယ်ဝန်ထားရမယ်လို့မဆိုလိုပါဘူးအကျဉ်းဆုံးအချင်းအခုတော့တစ်နှစ်တစ်ကြိမ်သမရဇရာတွေအစုံစည်းဝေးတဲ့ဌာနလာရောက်နိုင်တဲ့ပုဂ္ဂိုလ်လာရောက်ပြီးတော့အားပေးဖို့ဘာမှမဆောင်ရွက်နိုင်အောင်တော့ဘာမှမပြောနိုင်အောင်တော့ လာရောက်ပြီးတော့ဆောင်ရဖို့လာရောက်ယုံနေတယ်ကအာပိချင်းဖြစ်ပါတယ်အာဘေသနာကလည်းဆရာတော်လာတယ်ဒါတော့ဆိုရင်ကိုအာဘေပြီးသားဖြစ်နေပါတယ်အဲဒါအကြောင်းအကြောင်းကမညီညွတ်လို့အာကုဋ္ဌာနာမှာအရေးကြီးတဲ့ကိစ္စကပေါ်နေလို့မလာနိုင်ဘူးဆိုရင်တော့ဒါကတော့အပြင်းမရှိပါဘူးကိုယ်မှာဆိုတော့ဟောဘဂဝဥပ္ပညောသူကစောစောကလည်းကြောက်တော့ပါတယ်မလာနိုင်ဘူးတဲ့ဒီနေ့ ကိုရင်နှစ်တုန်းကလည်းသူကကိုရင်ပကုတ်ကူသွားပြီးတော့တရားဟောနေရတရားပြနေရတော့မလားနိုင်ဘူးဆိုတော့လည်းတောင်းပန်ထားပါအာရိသံကြည့်ပါဦးလို့ကိုသာသနာကြီးပွားရေးတကယ်သိသိပါလဲပါနဲ့ဆောင်ရွက်နေတာကောင်းပါလေလို့သဘောတူပါတယ်လို့ပြောဒီနေ့လဲသူကနေမှာထွက်ပြီးတော့သူကတရားဟောရမယ်သူကဆယ်ရစကားဒုက္ခဆရာလေးတော်ဆိုတာလေအလုပ်ကလေးတွေကလည်းပြုပြင်ပေးဦးမှာ ဒီလိုလည်းကောင်းတယ်တမူတဲ့ခြားတာတော့မကောင်းဘူးသူများတွေကကိုယ်ရဲ့စကားလုံးတယ်စကားလုံးတယ်ဆိုတော့သူတွေကတော့လွယ်တဲ့ဥစ္စာတိုက်တာကိုဟိုဟိုကြီးရဲ့သွားကုန်ညာဒီကနေပြီးတော့ဒလာအထုမှပဲလက်ခံတယ်ဆိုလို့ရှိရင်အဲဒလာအထုမှလည်းပုဂ္ဂိုလ်ရောဟိုသွားကုန်ညာအကုန်လုံးဒီမလားဒီတော့အများကြီးညနေအများအားအထုမှပဲလက်ခံတယ်ဆိုတော့ ညာဉာဏ်နဲ့အောင်ဆုံးနိုင်တဲ့ပုဂ္ဂိုလ်တွေကတချို့ကအဲတခဏလောက်သွားပြီးတော့တရားနာရင်အာထုံကိုသွားပုံရပြီးမလာတော့အဲဒီတော့ကပြေးပါတယ်အဲဒီတော့ဥညဝါကသူကသင်္ကာလာလျော်တော့သူဆောင်ရွက်တတ်တယ်လို့ဆိုရမှာလေသူကအဲစကားနဲ့ဖွင့်ပြီးတော့ဟိုမှာသွားပြီးတော့တရားပြဟောသူကသူလုံးနေတာဘယ်မှတိုက်တွန်းတာမဟုတ်ဘူးသူစေတနာနဲ့တော့တော်ပါတယ်သူကသူတက်ကြီးပွားရေးရှိပါတယ်သူသူနဲ့ပဲသူဟောနေလို့တော့တယ် အပြင်းပုဂ္ဂိုလ်တွေလည်းကိုယ်နဲ့ကိုယ်နဲ့နိစ္စရနိစ္စရတွေအဲဒီလိုဆောင်ရွက်နိုင်မယ်ဆိုရင်တော့ကျိုးများစရာအကြောင်းရှိပါတယ်အဲဒီကျိုးကအဲဒီလိုမဟုတ်ဘူးမူစီချတာအဲမူစီချတာလေသူစီလာလို့ရှိရင်ပြင်းရင်ညာပြန်တရားနာရအောင်အထုတ်ဒါမှမဟုတ်လည်းမခံဘူးမူရတယ်လို့ချတာ အဲ့တော့ကြားရတော့သူဒီမှာတော့တရားထုံးမဲ့ပုဂ္ဂိုလ်တွေမရှိဘူး။အဲဒီလိုကမ္မတာသနာတွေရှိတယ်။မနေ့ကဘုညဘူးသွားတော့အဲဒီလိုကမ္မတာသနာတွေတွေ့လာလို့ကမ္မတာသနာအလကားကကောနေတယ်ဗျာ။ကြောင်းနေရောကမ္မထာကြောင်းနေရှိနေပါရဲ့နဲ့အာထုံးမဲ့လည်းမရှိဘူး။အဲဒါအာထုံးမဲ့လို့ရှိအောင်တိုက်တွန်းပေးကြကောင်းနေတယ်။ဒါခက်တာပဲ။ သမရာကြလို့တဲ့ပုဂ္ဂိုလ်ကသူစိတ်ကူးနဲ့သူလုံးနေတာတော့ကြက်ပြီးတော့သူကသူတိုက်တော့လည်းသူနားထောင်ကြမှာထောက်ပါတော့ကြက်ပြီးတော့အဲဒီလိုဥစ္စာတွေရှိပါတယ်ဒါတော့အခုမြန်မာလာရောက်ပြီးတော့အားပြရမယ်ဆိုရင်လည်းအဲလိုအရေးကြီးတဲ့ကိစ္စနဲ့ဆောင်ရွက်နေတဲ့ပုဂ္ဂိုလ်တွေတော့ဒီဟာဘာမှပြောကြရမရှိပါဘူးမြင်တော့ပါသဘောတူပါတယ်အဲဒီလိုမဟုတ်ဘဲနဲ့ဟိုမှာကုဋ္ဌာနာနဲ့ယောဂီကလည်းသိမြောက်အောင်ကြည့်တာမဟုတ် ဘာမှလည်းရည်ကြည့်တဲ့ကိစ္စရှိတာမဟုတ်ဒါတော့မဟုတ်ဘဲနဲ့ဒါနိုင်လို့တော့ရသားနဲ့ဒီမှာလာရောက်ပြီးတော့အာမပေးဘူးဆိုတော့ကမ္မထာနာစရိယာကတော့တောင်ပြက်ွက်တယ်လို့တရားလို့ယူဆထားပါလေဘူးအဲလိုယူဆတာအဲ့ဒါလေးတွေလည်းစာရင်းရေးထည့်ရအခုဒီမှာဘယ်သူမှမလဲကျုံးမဲနဲ့မိမိတို့ကသာနာရောက်လာပြီးတော့အခု90နဲ့နှစ်ပါးလားအဲ90နဲ့နှစ်ပါးမှလာရောက်ပြီးအပြည့်ကြတာ အမှန်ဝန္တာစရာကောင်းပါတယ်လူလောကလူစကားနဲ့ပြောမယ်ဆိုရင်ကျေးဇူးတင်တယ်လို့ပြောမှာမဟုတ်ရင်ဘုန်းကြီးဆိုတော့ဒီလိုပြောတော့တဲ့နေရာကဝမ်းမြောက်တယ်ပြောမှာကျေးဇူးတင်တယ်ပြောလို့တော့နေရာချလာဝမ်းမြောက်ပါတယ်သာသနာရေးအတွက်တို့ဆောင်ရတဲ့ဝင်ကြတာဝမ်းမြောက်ပါတယ်လို့အဲဝမ်းမြောက်တယ်လို့အတိအမှတ်ပြုတဲ့အကြောင်းနဲ့ဒီကုန်းချုပ်ပြီးတော့ပြောပါတယ်အခုပြောရတဲ့ညွန်ကြားချက်တွေကိုသင်ကြားတော့သူတည်ပြုပြီးတော့ သာသနာရဲ့ကြီးပွားကြီးပွားကြောင်းဒုတိယတွေ့ကြောင်းတွေပေါ့အဲဆောင်ရွက်နိုင်ရပါစေလို့ဒီဘုန်းကြီးအနေနဲ့လည်းဆုတောင်းပါတယ်သာဓု